ဒီဘက်လေးဦးဇင်းတို့ဒါ28ကျင်ရောက်ရောက်လာပြီဝိပဿနာတရားဟောကြားလာတယ်ဒီနေ့အဲဒီဝိပဿနာတရားဟောကြားတဲ့28ကျင်မြောက်ကိုဆက်လက်ပြီးတော့ဟောကြားနာကြအောင်ဆိုဝိပဿနာဆိုတဲ့ကဦးဇင်းတို့ နေဇာရိဝတေနဝိဝိတေဟိအာဂရေဟိဓမ္မေပတ္တတိတိဝိပဿနာဟောဒီစကားလေးလေဦးဇင်းတို့ကမိတ်တော့မရဘူးနေဇာရိဝတေနဟိဝိဝိတေဟိအာဂရေဟိဓမ္မေပတ္တတိတိဝိပဿနာအနိစ္စအစရှိတဲ့တရားပဲယုံနဲ့ဓမ္မသင်္ခါရတွေကိုအနိစ္စရိဝတေနအနိစ္စအစရှိသည့်အစွမ်းအဖြစ် ဆိုလိုရင်းကအနေစာဒုက္ခအနတ္တရဲ့အစွမ်းအပြင်တဲ့ပတ္တိထိုးထိုးထွင်းထွင်းတဲ့ရှုပွားသုံးသက်တယ်ဣတိတသမတို့ကြောင့်ဝိပဿနာဝိပဿနာလို့ခေါ်တယ်ဟောဒါဝိပဿနာကမူရင်းဥစဉ်တို့အတိတ်ပဲကိုပျောက်သွားလို့မရဘူးအဲ့တော့ဝိပဿနာဆိုတာက သင်္ခါရတရားတွေယုတ်တရားတွေရှိမယ်နံတရားတွေရှိမယ် အဲ့ယုတ်တရားနံတရားတွေကိုပရမတ္ထဉာဏ်မြင်စိုက်တဲ့အထိဒါဉာဏ်ပြည့်တူတူတူတင်သိမြင်ပြီးတဲ့နောက်ထိုအရှိပရမတ္ထတရားတွေကဒါလက္ခဏာဤသုံးတန်ကိုရှုပွားသုံးတတ်ခြင်းကိုဝိပဿနာလို့ဒီလိုခေါ်တယ်ဒါအခြေခံနားလည်ထားရအောင်။ကောင်းပြီအဲ့ဝိပဿနာကိုတကယ်ကြည့်မြင်တဲ့သူတော်ကောင်းက အခုယုံကလေးထားပြီးယုတ်တရားအနန္တရားကိုလက္ခဏာတွေသုံးတယ်တင်ဖို့ဆိုတာဟာလေဒါမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ကြောင့်ဘာလို့ရတော့ဒီယုတ်တရားနန္တရားတွေကိုသိနိုင်ရေးထိုယုတ်နံဓမ္မသင်္ခါယုတ်နံတရားတွေလို့ခေါ်တဲ့သင်္ခါရဓမ္မတွေရဲ့လက္ခဏာရေးသုံးတယ်ကို ထိုးထိုးတွင်တွင်နဲ့ပိုင်းပိုင်းခြားခြားရှုပွားသုံးသပ်နိုင်ရဲ့အတွက်ဒါလမ်းစဉ်တစ်ခုရှိရမယ်ဒါကျင့်စဉ်တစ်ခုရှိရမယ်ဘယ်လိုသဘောပေါက်ကြရလဲ အဲ့တော့အဲ့လမ်းစဉ်တစ်ခုကျင့်စဉ်တစ်ခုကိုမိမိတို့ကကွယ်ကွယ်ပြားပြားနဲ့သိမှထားပြိုင်လမ်းစဉ်မှန်ကို မချမှတ်နိုင်သေးပြီတော့တခါကြီးတခါမကြီးဒီလူကျင်တဲ့ပန်းနိုင်ကို ရောက်မလားမရောက်နိုင်ပါဘူးခင်ဗျာမရောက်နိုင်ဘူးဒါဒီသိပြီးတော့အရေးကြီးတယ်သိပြီးတော့အရေးကြီးတယ်ဦးဇင်းတို့လမ်းစဉ်မှန်တစ်ခုမချမှတ်ထားနိုင်ဘူးဒါပေမဲ့ပန်းနိုင်တစ်ခုကိုဥတည်ပြီးရှောက်လန်းနေတယ်ဇူခဲ့ရင်အဲ့ဒါ ပန်းနိုင်ကိုရောက်ဖို့ဆိုတာတို့တကကြီးတွေတကမာကြီးတွေဒါမသေးကြမရတဲ့အခြေအနေမှာပဲရှိရောက်မလို့ဦးဇင်းတို့ဒီမိမိတို့လိုလားတဲ့ပန်းနိုင်ကိုရောက်နိုင်ရဲ့အတွေ့ခိုင်မာတဲ့လမ်းစဉ်တစ်ခုရှိကိုရှိရခိုင်မာတဲ့ကျင့်စဉ်တစ်ခုလမ်းစဉ်တစ်ခုရှိကိုရှိနေရထိုခိုင်မာတဲ့လမ်းစဉ်တစ်ခုကျင့်စဉ်တစ်ခုကိုမိမိတို့သတ်မှတ်ပြီးတဲ့အခါထိုလမ်းစဉ်အတိုင်းရှောက်နေမယ်ဆိုရင် မိမိတို့လိုလားတဲ့ပန်းနိုင်ကိုဒါတနေ့မလွဲဧကန်ဒါရောက်ကြမှာပဲစိုက်ကြမှာအဲ့ဒီကြောင့်ဒါနန်းစဉ်တို့ဆိုတာကျင့်စဉ်တို့ဆိုတာအခြေခံအားဖြင့်တကယ်အရေးကြီးတယ်ဒီအခြေခံကိုဒါဦးဇင်းတို့ကဟိုလွတ်သွားလို့မရဘူးပေါ့အဲ့တော့ဦးဇင်းတို့လူမှုနယ်ပယ်ကပြောရင်တော့ဒါဟိုတခါကြီးတွေနားလည်တဲ့စကားနဲ့ပြောရင်ဒါသူ့ အခြေခံကြတဲ့အခြေခံဥပဒေသောမျိုးပေါ့ဘုရားတော်ဒီမှာတရားအထုတ်ပြီဆိုရင်တရားထုတ်တဲ့သူတော်ကောင်းတယောက်ကအခြေခံဒီဘောင်ထဲကသွားရမယ်ဒီလမ်းစဉ်ကသွားရမယ်ဆိုတာမျိုးတော့ရှိကိုရှိထားရလမ်းစဉ်ကခိုင်မာတဲ့လမ်းစဉ်မဟုတ်ဘူးမှန်ကန်တဲ့လမ်းစဉ်မဟုတ်ခဲ့ရင်တို့တကကြီးတွေတကမာကြီးတွေရှောင်လန်းနေပြီမှပန်းနိုင်တဲ့ကတော့ဒါနေဖို့ဆိုတာ ပန်းမြော်လို့မရအောင်ကိုလိုချင်တဲ့အေးချမ်းမှုငြိမ်းချမ်းမှုတွေကိုရဖို့ဆိုတာမလွယ်ဘူးတို့အတွက်ကြောင့်ဆင်းရဲဒုက္ခတွေကကုံဆုံးခြင်းလို့ဆင်းရဲဒုက္ခတွေကလွတ်မြောက်ခြင်းလို့အာဝိပဿနာအလုပ်ကိုလုပ်တော့မယ်ဆိုတဲ့သူတော်ကောင်းတယောက်အနေနဲ့ဒီအခြေခံဖြစ်တဲ့ကျင့်စဉ်လမ်းစဉ်တစ်ခုကိုတော့မိမိတို့ကဂါဂနာနာတီတီခြားခြားဒါတိကိုတိထားရတိပြီးတော့လေဒါဒီမိမိတို့လက်ခံနိုင်တဲ့ကျင့်စဉ်ဟုတ်မဟုတ် ဒါကိုလည်းမိမိတို့ကဒါမိမိတို့ ကိုယ်တိုင်မိမိတို့ရွေးချယ်ကြရမှာဖြစ်တယ်ဘသူကမှဒါအားကိုးနေလို့မရကိုကိုယ်တိုင်ကဒီလမ်းစဉ်ကိုလက်ခံနိုင်မလားကျင့်နိုင်မလားဒါမိမိတို့ဆုံးဖြတ်ကြရမှာပဲကောင်းပြီအဲ့တော့ဦးဇင်းတို့ကလမ်းစဉ်တွေတခုဒါပြောနေကြပြန်သွားကြရအောင်အဲ့တော့ဝိပဿနာအလုပ်ကိုတကယ်အားထုတ်ခြင်းနဲ့ဒါမျိုးကောင်းသားမျိုးကောင်းသမီးတွေအတွက်ဝိပဿနာလမ်း ကြည်စဉ်အတွေ့ဒါဥစဉ်တို့ကြည်စဉ်ဒါအခြေခံအားဖြင့်ခုနှစ်ချက်ရှိတယ်ဘယ်နှချက်ရှိကြလဲတော့အခြေခံခုနှစ်ချက်ရှိပါတယ်ခင်ဗျာဒါကတော့ဦးဇင်းတို့ဒုဒဂိုင်းတွေဒကမိုင်းတွေနားရင်ပြီးသားဒါဝိတုဒ္ဓိခုနှစ်ပါးပါတယ်တော့ဝိတုဒ္ဓိခုနှစ်ပါးပါခင်ဗျာဒီဝိတုဒ္ဓိခုနှစ်ပါးကိုဒါမိမိတို့ကကွဲကွဲပြားပြားနဲ့နားလည်ပြီးတော့သဘောပေါက်ထားကြရမှာဖြစ်တယ်။ အဲဒီလိုသဘောပေါက်ပြီးဒီကျင့်စဉ်တစ်ခုအပေါ်ကိုအခြေခံပြီးတော့မိမိတို့ကဒါဆက်လက်ပြီးတော့ရှောင်လန်းသွားကြရမှာဖြစ်တယ်။အဲတော့အဲ့ဒီအခြေခံကျင့်စဉ်လို့ခေါ်တဲ့ဒီကျင့်စဉ်9ပါးဒီဒါနံပါတ်1တုတ်တကကြီးတွေသိပြီးသားဒါသီလဝိတ္တုတ်ဒီဗါတဲ့တော့သီလဝိတ္တုတ်ဒီပါဗျာဒါနံပါတ်1အခြေခံပဲအဲဒီသီလဝိတ္တုတ်ဒီဘိုင်းမှာဒါတုတ်တကကြီးတွေဓမ္မကြီးတွေအတွက်9ပါးသီလ10ပါးသီလ10 စွမ်းနိုင်9ပါးသီလ10ပါးသီလစသည်အပြင်ဒီလိုသီလမျိုးတွေဒီဒါအခြေခံသီလဝိတ္တုဒီဘိုင်းမှာပါတယ်ယဟန်တာမဏိများအတွေ့ဆိုရင်တော့ဒါပါရိမောကသံဝရသီလလို့ခေါ်တဲ့129သောသိက္ခာပုဒ်ဒီဟောတရားဘာဝနာအထုတ်တဲ့ပုဂ္ဂိုလ်တွေလည်းအကျုံးဝင်နေယဟန်ရှင်သူယဟန်တန်ခါတော်တွေလည်းအကျုံးဝင်နေအိန္ဒိယသံဝရသီလဟောပြီးတဲ့အခါအာဇီဝပါရိတုတ်တိသီလအပြီးတဲ့အခါပြည့်စည်တန်ဋိတိတသီလလို့ခေါ်တယ်ဒီသီလကြီး၄မျိုး ဒါကိုဖြစ်ကျင်နေရင်ဒါသီလဝိသုဒ္ဓိနံပါတ်1ဒါအခြေခံကျင့်စဉ်တစ်ခုကိုဒါသီလဝိသုဒ္ဓိလို့ဘယ်လိုနားလည်ရမလဲအဲ့ဒီသီလဝိသုဒ္ဓိဖြစ်ရဲ့အတွက်ဒီသီလသိက္ခာတွေကိုဖြည့်ကျင့်ကြရမယ်ဟောပြီးတဲ့ကနံပါတ်1ဖြစ်တယ်စိတ်တဝိသုဒ္ဓိဗါတဲ့တော့စိတ်တဝိသုဒ္ဓိပါဗျာတော့စိတ်တဝိသုဒ္ဓိဒီဦးဇင်းတို့သီလဘောမှာအခြေခံရတယ်ဆိုတာဒါကိုလည်းပဲသူတက္ကကြီးတွေက ဒီကျင့်နေနေကိုနားလည်ပြီးဒီကျင့်နေကျင့်စဉ်တွေဒီအစဉ်အတိုင်းကျင့်ရတယ်ဆိုတာကိုလည်းလက်ခံထားရမှာဖြစ်တယ်။ကောင်းပြီစိတ်တဝိတုဒ္ဓိဘိုင်းမှာခုနပြောတယ်စိတ်နိဝရဏအငြိကြီးတွေဒါကင်းစင်ခြင်းဖြင့်စိတ်ရဲ့စင်ကြယ်ခြင်းဆိုလိုရင်းကစိတ်စဉ်မှာနိဝရဏအငြိကြီးတွေကင်းစင်အောင်ကင်းစင်သွားတာကိုစိတ်တဝိတုဒ္ဓိလို့ခေါ်တယ်။အဲ့ဒီဘိုင်းလေးကိုတို့တကကြီးတွေတကမကြီးတွေကြည့်ကြည့်ပေါ့။အဲ့တော့ ဒီစိတ်ဓာဝိတ္တုဒ္ဓိဒီဘလောက်မြန်သီလဝိတ္တုဒ္ဓိပေါ်မှာအခြေခံနေလေဆိုတာတို့တခါကြီးဒီကမကြီးစဉ်းစားကြည့်ခုနနိဝရညင်ကြီးတွေကင်းစင်နေစိတ်ဓာတ်ကလေးကဒါငြိမ်ပြီးတော့ဒါငြိမ်ချမ်းနေတာအဲ့မှာခုနပြောတဲ့ဒီပိဋိဒုက္ခတွေဆိုတာအနှစ်သက်မှုဝမ်းမြောက်မှုဆိုတဲ့ဒီသဘောတရားတွေချမ်းသာမှုဆိုတာဒါတွေဒီခါလေးဒီစိတ်ဓာဝိတ္တုဒ္ဓိဘိုင်းမှာယောဂီကစပြီးကျင့်သွားတယ်ဟောဝိပဿနာအဆင့်မရောက်သေးဘူးစိတ်ဓာဝိတ္တုဒ္ဓိဘိုင်းမှာကိုက ဒီယောဂီသူတော်ကောင်းတယောက်ကဒီဝမ်းမြောက်မှုတွေနှစ်သက်မှုတွေနှစ်သက်မှုတွေဝမ်းမြောက်မှုတွေအာငြိမ်းအေးမှုတွေချမ်းသာမှုတွေကိုထိုက်တဲ့နဲ့ဒါဒီချမ်းသာမှုတွေကိုမိမိတို့စပြီးခံစားနေရဒီလိုခံစားနိုင်မှုစိတ်တဝိတုတွေစိတ်တက်တွေစင်ကြဲပြီးတော့ဒီလိုနှစ်သက်မှုဝမ်းမြောက်မှုငြိမ်းအေးမှုပတ္တတိလို့ခေါ်တဲ့ငြိမ်းအေးမှုဒုက္ခလို့ခေါ်တဲ့ချမ်းသာမှုတွေကိုခံစားနိုင်ရည်ဒီသီလဝိတုဒ္ဓိပေါ်မှာအခြေခံတယ်ဘာမှအခြေခံ သီလဝိတ္တုဒီပေါ်မှာအခြေခံရပါတယ်ဗျာတို့တကယ်ကြီးတွေတကမကြီးတွေစဉ်းစားကြည့်ပေါ့ဘလောက်ပဲစိတ်ကိုငြိမ်းချမ်းအောင်ကြိုးစားပြီးပဲနေနေသီလတရားတွေကမတော်မတရားတွေမိမိတို့ကကာယဒုစရိုက်တွေအာဝစီဒုစရိုက်တွေမနောဒုစရိုက်တွေကိုတွင်တွင်ကြီးအားထုတ်နေပြီထိုသူတော်ကောင်းတယောက်အတွက်တကကြီးတကမကြီးတွေသူတို့ရဲ့စိတ်နှလုံးသည်အေးချမ်းနိုင်မှာမလားမအေးချမ်းပါဘူးဗျာ မအေးချနိုင်ဘူးအဲ့မအေးချတဲ့ပုံကိုယ်လေးကကြီးစိုးလာပြီဆိုလို့ရှိရင်အဲ့ဒါလောကကြီးဒီဒါပူလောင်ကြရတာပဲလောကကြီးမှာဆင်းရဲဒုက္ခတွေနဲ့ကြုံတွေ့ကြရတာဒါကြောင့်မို့လို့ဦးဇင်းတို့သီလဝိတ္တုဒီအမတမဒါအရေးကြီးရဲ့သီလဝိတ္တုကိုအခြေခံပြီးမှဒါစိတ်တဝိတ္တုလို့ခေါ်တဲ့စိတ်အစဉ်မှာတန့်ရှင်းအောင်စင်ကြယ်အောင်နိဗ္ဗာန်အငြိအကြီးကြီးကွာချနိုင်အောင် ခွာချနိုင်အောင် ဒါကြိုးစားရမှာဖြစ်တယ်ဒါဒုတိယမြောက်ကျင့်နေစိတ်တော်ဝိသုဒ္ဓိဒါတွေဒီဒါအခြေခံကျင့်နေနေဖြစ်တယ်လို့ဒီလိုလေးပဲနားလည်ထားရမှာဖြစ်တယ်။ကောင်းပြီအဲ့ဒီစိတ်သီလဝိသုဒ္ဓိစိတ်တော်ဝိသုဒ္ဓိကိုအခြေခံသီလဝိသုဒ္ဓိစိတ်တော်ဝိသုဒ္ဓိကိုအခြေခံပြီးတော့မှတတရမြောက်ဖြစ်တယ်ဒိဋ္ဌိဝိသုဒ္ဓိကိုကူရမယ်တတရမြောက်ဖြစ်တဲ့ဘာဝိသုဒ္ဓိတဲ့တော့ဒိဋ္ဌိဝိသုဒ္ဓိပါဗျာဒိဋ္ဌိဝိသုဒ္ဓိအဲ့ဒီဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာ ဒါဥစဉ်တို့ယုံနံဒီအပေါ်မှာဉာဏ်အမြင်နဲ့စင်ကြယ်ခြင်းဟောယုံနံဒီအပေါ်မှာဉာဏ်အမြင်နဲ့စင်ကြယ်ခြင်းဒီအပိုင်းဒါကိုဥစဉ်တို့အမြင်နဲ့စင်ကြယ်ခြင်းတနည်းအားဖြင့်အယူနဲ့စင်ကြယ်ခြင်းဒါလိုသုံးတာပေါ့အဲ့တော့ဒီဘက်မှာအမြင်နဲ့အယူနဲ့စင်ကြယ်ခြင်းဆိုတာယုံနံပရမတ်တွေကိုဒါမိမိတို့တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထွန်းထွန်းပေါက်ပေါက်ထိုးထွင်းပြီးတော့သိမြင်ပြီအဲ့လိုသိမြင်တဲ့အခါကျတော့ဩလောကမှာ ငါဆိုတာလည်းမရှိသူဆိုတာလည်းမရှိငါသူတစ်ပါးယောက်ျားဆိုတာလည်းမရှိမိန်းမဆိုတာလည်းမရှိလူဆိုတာလည်းမရှိနတ်ဆိုတာလည်းမရှိဘူးယုတ်တရားအစုဘုံကြီးပါလားအစ္ဆတကြည့်လိုက်တော့နန္တရားအစုဘုံကြီးပါလားမိမိအစ္ဆတဟောဗိဒ္ဓကိုလှမ်းမှတ်မြော်ပြီးတော့ကြည်ပြန်တော့လေယုတ်တရားအစုဘုံမြတာနန္တရားအစုဘုံမြတာလို့ဒီလိုအစ္ဆတဗိဒ္ဓရှုွက်တင်နေဒါအကျုံးဝင်နေတဲ့ဒီဒိဋ္ဌိဝိတ္တုဘိုင်းကိုမိမိတို့ကတစ်စက်တလန်းကြရမှာဖြစ် ဒါလည်းပဲခုနစိတ်ဓာတ်တွေစင်ကြယ်နေတဲ့ငြိမ်းအေးတဲ့စိတ်ဓာတ်ပိုင်းရှင်စိတ်စင်မှာနေဝရအငြိကြီးတွေကွာနေတဲ့သူတော်ကောင်းတယောက်သာလျင်အမှန်ကိုမြင်နိုင်တယ်ဘာကိုမြင်နိုင်လဲအမှန်ကိုမြင်နိုင်ပါတယ်ဖေဟာအဲ့တော့ဒကာကြီးတွေဒကာမကြီးတွေလောကမှာအမှားအမှန်ကိုခွဲခြားပြီးတော့သိမြင်နိုင်ရည်ဒီစိတ်နှလုံးအေးချမ်းနေဖို့မလိုဘူးလားလိုအပ်ပါတယ်ဖေဟာ စိတ်နှလုံးမအေးချမ်းတဲ့ပုံကူတွေကြံစည်သမျှတွေးသမျှနဲ့ရှုကြည့်တဲ့ point of view ခေါ်တာပေါ့ဦးဇင်းတို့ရှုတောင်းလေးဒီဒုဒကကြီးဒကမာကြီးတွေအဲ့ဒါပျက်စီးဖို့ရန်ဥတည်နေတယ်။ဘာဖို့ရန်ဥတည်တယ်။ပျက်စီးဖို့ရန်ဥတည်နေပါတယ်ဗျာ။အမှန်နဲ့ဝေးနေအောင်ပါပဲ။ဘာနဲ့ဝေးနေအောင်ပါ။အမှန်နဲ့ဝေးနေအောင်ပါဗျာ အမှန်တရားတွေနဲ့ဝေးနေအောင်ပါပဲဒါကြောင့်မို့လို့အမှန်တရားလို့ခေါ်တဲ့ဒီဒိဋ္ဌိဝိတုဒ္ဓိပေါ့ဉာဏ်အမြင်က အမှန်တွေကိုအမှန်တိုင်းသိတယ်အဟုတ်ကိုအဟုတ်တိုင်းသိတယ်အဲ့လိုအရှိကိုအရှိအတိုင်းအဟုတ်ကိုအဟုတ်တိုင်းအမှန်ကိုအမှန်တိုင်းသိမြင်နိုင်ဖို့ဆိုတာဒုတိယမြောက်ဖြစ်တဲ့စိတ်တဝိတုဒ္ဓိပေါ်မှာအခြေခံရတယ်စိတ်နှလုံးတွေအေးချမ်းပြီးတော့စည်ရဲနေပြီစိတ်ခြင်းမှာစိတ်အစဉ်မှာនិဝရအညစ်အကြေးတွေကကွာနေပြီ ။အော်နိဝရအညစ်အကြေးတွေကွာတဲ့အတွက်ကြောင့်စိတ်ဓာတ်မှာခုနပြောတဲ့နှစ်သက်မှုတွေအာဝမ်းမြောက်မှုတွေငြိမ်းအေးမှုတွေချမ်းသာမှုတွေဖြစ် ချမ်းသာမှုတွေနဲ့တည်ကြည်တဲ့စိတ်ဓာတ်ရှိတဲ့သူတော်ကောင်းတယောက်သာလျင်ဒါအရှိကိုအရှိအတိုင်းအမှန်ကိုအမှန်တိုင်းလက်ခံနိုင်တယ်မြင်လာတယ်မြင်လာတဲ့အတွက်ကြောင့်လက်ခံနိုင်နိုင်တယ်အရှိကိုရှိတိုင်းအမှန်ကိုအမှန်တိုင်းမမြင်တဲ့၍တော့အမှန်တရားကိုကိုလက်ခံနိုင်ပါမလား လက်မခံနိုင်ပါဘူးဖေဟာလက်မခံနိုင်ဘူးဒါကြောင့်မလို့အရှိကိုအရှိအတိုင်းအမြင်ကိုအရှိကိုအရှိအတိုင်းအဟုတ်ကိုအဟုတ်တိုင်းလက်ခံနိုင်ရည်အတွေ့အရှိကိုအရှိအတိုင်းအဟုတ်ကိုအဟုတ်တိုင်းမြင်မှုတို့တယ်အဟုတ်ကိုဟုတ်တိုင်းအမှန်ကိုအမှန်တိုင်းမြင်ဖို့ဆိုတာခုနစိတ်ဓာတ်တွေငြိမ်းချမ်းနေမှဖြစ်မယ်လို့ဒီလိုအခြေခံဒီဝိတ္တုတိခုနှစ်ပါးရဲ့ဆက်နွယ်မှုကိုဒီလိုအခြေခံအပြင်နားလည်ရမယ်အဲ့လိုစိတ်ဓာတ်တွေစင်ကြယ်တဲ့အတွက်ခုနပြောတဲ့ ယုတ်တရားနတရားကိုစနစ်တကျဒါမိမိတို့ကကြိုးစားအထုတ်လိုက်လို့ရှိရင်လောကကြီးမှာတကယ်အရှိကိုအရှိတိုင်းမြင်နေပြီမိမိအစ္ဆဒကြည်တိုင်းလဲယုတ်တရားအစုဘုံနတရားအစုဘုံသာဩဗိဒ္ဓကြည်တော့လဲယုတ်တရားအစုဘုံသာနန္တရားအစုဘုံသာရှိတယ်လို့အဲ့လိုမြင်ပြီဆိုတဲ့အခါကျအဲ့မှာငါသူတစ်ပါးယောက်ျားမိန်းမဆိုတဲ့အယူမှားမှုတွေအစွဲအလံမှားမှုတွေအမြင်မှားမှုတွေမရှိတော့ဘူးငါသူတစ်ပါးယောက်ျားမိန်းမဆိုတာလည်းမရှိဘူးလောကမှာ အဲ့ကကြတော့ဒါဒိဋ္ဌိဝိတ္တုဖြစ်ပြီအဲ့လိုဒိဋ္ဌိဝိတ္တုဖြစ်တဲ့သူတော်ကောင်းတည်တာလည်းနောက်တစ်ဆင့်တက်ပြီးတော့ကင်၄ခုမြောက်ဖြစ်တယ်ကင်ခာဝိတရဏဝိတ္တုကိုကူရမှာဖြစ်တယ်ဘာဝိတ္တုတဲ့တော့ကင်ခာဝိတရဏဝိတ္တုပါဖေဟာကင်္ခာဝိတရဏဝိတ္တုဒီကင်္ခာဝိတရဏဝိတ္တုပိုင်းကတော့ကံနဲ့ကံရဲ့အကျိုးပေါ်မှာယုံမှန်တန်တရား င်းစင်မှုယုံမတန်မြတွေကလွတ်မြောက်သွားမှုကိုဒါကင်္ဃာဝိတရဏဝိတုဒ္ဓိလို့ဒါဒီလိုခေါ်ဟောဒီအပိုင်းဒီလည်းပဲခုနပြောတဲ့စိတ်တဝိတုဒ္ဓိဒိဋ္ဌိဝိတုဒ္ဓိနဲ့ဆက်ဆက်နေတာဖြစ်တယ်ဘလို့ဒိဋ္ဌိဝိတုဒ္ဓိနဲ့ဆက်ဆက်နေသလဲလို့မေးတော့ဒိဋ္ဌိဝိတုဒ္ဓိပိုင်းမှာ အရှိကိုအရှိအတိုင်းအမှန်ကိုအမှန်တိုင်းယုတ်ပရမတ်နံပရမတ်တွေကိုကွဲကွဲပြားပြားသိပြီးတဲ့ပုဂ္ဂိုလ်ဒီသာလျင် ထိုယုတ်ပရမတရားနံပရမတရားတွေဤအကြောင်းတရားအကျိုးတရားတွေကိုမိမိကသိနိုင်ယုတ်ပရမတ်ကိုသိမထားတဲ့ပုဂ္ဂိုလ်တယောက်နံပရမတ်ကိုသိထားတဲ့သိမထားတဲ့ပုဂ္ဂိုလ်တယောက်တနည်းအားဖြင့်ယုံဏဓမ္မသင်္ခါရတွေကိုမိမိတို့ရဲ့တမ္မာဒိဋ္ဌိဉာဏ်ဖြင့်ကွယ်ကွယ်ပြားပြားသိသိထားနိုင်ခြင်းဆိုတဲ့နာမရူပပြိစေတာဉာဏ်မရသေးတဲ့သူတော်ကောင်းတယောက်အတွေ့ အကြောင်းနဲ့အကျိုးတင့်မတင့်ကိုဒကာကြီးကြီးဒကမကြီးကြီးအကြောင်းအကျိုးကိုကွက်ကွက်ပြပြသိနိုင်မှုဆိုတာဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးဗျာမဖြစ်နိုင်ဘူးဒါကြောင့်မလို့အရှိကိုအရှိအမှန်ကိုအမှန်တိုင်းသိမထားဘူးလက်မခံထားနိုင်တဲ့ပုဂ္ဂိုလ်အတွက်အဲ့ဒီပုဂ္ဂိုလ်ပဲတယောက်အဲ့ပုဂ္ဂိုလ်တယောက်တန်တန်မှာ အကြောင်းအကျိုးအကောင်းအဆိုးဆိုတာလေကိုယ်ကိုယ်ပြပြနဲ့သိပါဦးမလားမသိပါဘူးဖေဟာ မတိတော့ဘူးတဲ့ဒါကြောင့်မို့လို့ဒီပစ္စယပရိကညံမိုင်းဒီဦးဇင်းတို့အကြောင်းအကျိုးအကောင်းအဆိုးကိုကွဲကွဲပြားပြားသိပြီးတော့မှဩအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းကြောင့်အကျိုးဖြစ်တယ်လို့သိထားတဲ့သူတော်ကောင်းတယောက်ကအကြောင်းမှန်ရင်အကျိုးမှန်မယ်အကြောင်းမှားနေပြီလောက်ရက်တွေမှားနေရင်တော့အကျိုးလည်းပဲအကျိုးပေးမတန်တော့ဘူးအကျိုးတရားတွေလည်းမကောင်းတော့ဘူးလို့ဒီလိုအကြောင်းနဲ့အကျိုးကိုကိုယ်ကိုယ်ပြပြသိပြီးတော့အဲ့မှာသူက အကြောင်းကြောင့်အကျိုးဖြစ်တယ်ကံနဲ့ကံရဲ့အကျိုးပေါ့အကြောင်းဆိုတဲ့အပိုင်းမှာကောင်းတဲ့အကြောင်းတွေရှိမယ်မကောင်းတဲ့အကြောင်းတွေရှိမယ်ဒါကအကြောင်းတရားပိုင်းအဲ့မကောင်းတဲ့အကြောင်းကြောင့်ကောင်းကျိုးတွေဖြစ်တယ်မကောင်းတဲ့အကြောင်းကြောင့်မကောင်းကျိုးတွေဖြစ်ထွန်းလာမယ်တည်ပွင့်လာမယ်ဆိုတာမျိုးကိုဒါသိမြင်တဲ့ဉာဏ်ပဲအဲ့လိုသိမြင်ဘာမှလဲသူတော်ကောင်းတယောက်ဒီတကယ်ငြိမ်းချမ်းမှုကိုလိုချင်တဲ့သူတော်ကောင်းတယောက်မကောင်းမှုတွေကိုမကောင်းမှုတွေကနေနောက်ကိုစုပ်သွားမယ် အကောင်းမှုတွေအတွက်ကိုဥလဲ့လာမယ်ဒါလိုဖြစ်ရဒါကြောင့်မလို့ဒီကံနဲ့ကံရဲ့အကျိုးကိုအပေါ်မှာယုံမတန်တရားကင်းစင်တယ်ယုံမတန်တရားတွေကျော်လွှမ်းလွန်မြောက်တယ်ဆိုတဲ့အပိုင်းဒီတကယ်ပြောတော့အကြောင်းအကျိုးလို့အကောင်းအဆိုးကိုဒါခွဲခြားပြီးသိတဲ့ဉာဏ်ပညာပါပဲအဲ့ဉာဏ်ပညာရာရည်တည်လည်းပဲအမှန်ကိုသိထားတဲ့အမှန်ကိုမြင်ထားတဲ့ဒိဋ္ဌိဝိတ္တုပေါ်မှာပဲအခြေခံနေတယ်လို့ဒီလိုလဲသဘောပေါက်ကြရတယ် အဲ့လိုဒိဋ္ဌိဝိတ္တုဒီပုံမှာအမြင်မှန်အယူမှန်ပေါ်အခြေခံပြီးတော့မှဒါကြောင်းကျိုးဆက်နွယ်မှုတွေကိုတဆင့်တက်ပြီးတော့ရှုပွားသုံးသပ်တဲ့အခါပြစ္စပရိကဉာဏ်ရပြီပရိသသမုပ္ပါရှုခွက်တွေကိုရှုနိုင်ပြီအဲ့ခါကျမှထိုသူကောင်းထိုသူတော်ကောင်းဒီကင်္ကာဝုဒနာဝိတုဒ္ဓိလို့ခေါ်တဲ့ယုံမတန်တရားတွေကနေပြီးတော့ကြော်လွှားလွန်မြောက်သွားနိုင်တယ်ဒါ၄ခုမြောက်ဝိတုဒ္ဓိ အဲ့လေးခုမြောက်ဝိတုဒ္ဓိရပြီဆိုတော့မှဒီသူတော်ကောင်းတယောက်ဒီဒါသိတဲ့သိလိုက်တယ်ဒါဝိပဿနာပိုင်းမရောက်သေးဘူးသိတဲ့သိလိုက်တဲ့တရားတွေကိုဒါသိပြီးညာတပရိညာလို့ခေါ်တယ်ဒီပရိညာကိုအောင်အောင်မြင်မြင်နဲ့သူတော်ကောင်းတယောက်ကဒါရရှိပြီလို့ဒီလိုခေါ်တာရောက်ရှိပြီလို့ဒီလိုခေါ်တာအဲ့လိုညာတပရိညာပိုင်းမှာခုနပြောတဲ့အကြောင်းနဲ့တကွာတော့ယုံ nant ဓမ္မသင်္ခါရတွေပေါ့ ခုနဒိဋ္ဌိဝိသုဒ္ဓိအရာသိခဲ့တဲ့ယုတ်တရားနန္တရားလို့ခေါ်တဲ့ယုတ်နန္ဓမသင်္ခါရ။အော်နောက်တခါအဲယုတ်နန္ဓမသင်္ခါရတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားလို့ခေါ်တဲ့ကင်္ကာဥဒနာဝိသုဒ္ဓိပိုင်းမှာသိကြည့်ခဲ့တဲ့အကြောင်းတရား။အဲဒီအကြောင်းတရားနဲ့ဒီအကျိုးတရားလို့ခေါ်တဲ့ယုတ်နန္ဓမသင်္ခါရတွေကြီး။အော်ဒါမမြဲဘူး။ဆင်းရဲတယ်။အမြဲမရှိဘူးအစိုးမရဘူးလို့ဒီလိုမျိုးသူ့လက္ခဏာကြီးသုံးတန်တင်မဲ့ နောက်တစ်ဆင့်ဖြစ်တဲ့မက္ကမက္ကညာတတနာဝိတုဒ္ဓိကိုကူးနိုင်ရမှာဖြစ်တယ်ကူးရမှာဖြစ်တယ်ဒါကြောင့်မလို့၅ခုမြောက်ဖြစ်တယ်မက္ကမက္ကညာတတနာဝိတုဒ္ဓိကိုတက်လန်းနိုင်ရအတွက်လဲဒါ၄ခုမြောက်ဖြစ်တယ်ကင်္ကာဝုဒနာဝိတုဒ္ဓိ၃ခုမြောက်ဖြစ်တယ်ဒိဋ္ဌိဒိဋ္ဌိဝိတုဒ္ဓိတွေဒီတခါကြီးတွေတခါမကြီးတွေအရေးမကြီးဘူးလား အရေးကြီးပါတယ်ဖေဟာအရေးကြီးပါတယ်ဒါကြောင့်မလို့ကောင်းပြီအဲ့ဒီဒိဋ္ဌိဝိသုဒ္ဓိကင်္ခာဥဒနာဝိသုဒ္ဓိကိုအခြေခံပြီးတော့မှငါးခုမြောက်จิตတယ်မက္ကမက္ကဉာဏတဒနာဝိသုဒ္ဓိကို ကုရမယ်ဘယ်ဝိသုဒ္ဓိကိုကုရမယ်မက္ကမက္ကဉာဏတဒနာဝိသုဒ္ဓိကိုကုရပါမယ်ဖေဟာေးအဲ့မက်ကမက်ကညာနာတတနာဝိတ္တုဒီဘံရောက်နေတော့ခုနပြောတဲ့တကယ်မိမိတို့ကတမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထွန်းပေါက်သိမြင်ထားတဲ့ယုတ်တရားတွေ အနန္တရားတွေအကြောင်းတရားတွေလို့ခေါ်တဲ့ဒီသင်္ခါရဓမ္မတွေကတဘာဝအမှန်ကိုဒါလက္ခဏာရေးသုံးတန်တင်ပြီးသူတို့ရဲ့တဘာဝအရှိဖြစ်တဲ့တဘာဝလက္ခဏာအယအနိစ္စမမြဲဘူးဒုက္ခဆင်းရဲတယ်အခြေခဲခိုင်မှာနှစ်သာရအပြင်တည်တတ်မနေဘူးအစိုးမရဘူးဆိုတဲ့အနတ္တဆိုတဲ့ ဒီလက္ခဏာဤသုံးဏကိုတင်ပြီးတော့ဝိပဿနာရှုပွားသုံးသပ်ခြင်းလို့ခေါ်တဲ့သမတနာဉာဏ်ပြီးတဲ့ကဥဒပိယဉာဏ်အနုပိုင်းလို့ခေါ်တဲ့ဒီဝိပဿနာဉာဏ်တွေကိုဆက်လက်ပွားများအထောက်ရမှာဖြစ်တယ်ဒီဝိပဿနာဉာဏ်တွေကိုရှုပွားအသုံးနိုင်တဲ့သူတော်ကောင်းဒီတာလင်ဒါမကမကဉာဏတတနာဝိတုဒ္ဓိနဲ့ပြည့်စုံပြီလို့ဒါလိုပြောလို့ရတယ်ဒီလိုငါးခုမြောက်မကမကဉာဏတတနာဝိတုဒ္ဓိကိုရတဲ့သူတော်ကောင်းဒီတာလင်ရင်တဆင့်တက်ပြီးတော့ ပရိပရာ6ခုမြောက်ဖြစ်တဲ့ပရိပရာညာဏတတနာဝိတုဒ္ဓိကိုဒါတက်လှမ်းကြရမှာဖြစ်တယ်အဲ့တော့6ခုမြောက်ဖြစ်တဲ့ဘာဝိတုဒ္ဓိတဲ့တော့ပฏิပဒါညာနာတတနာဝိတုဒ္ဓိပါဗျာအဲပฏิပဒါညာနာတတနာဝိတုဒ္ဓိဘိုင်းဒီမက္ကမက္ကညာနာတတနာဝိတုဒ္ဓိကိုရမထားတဲ့သူတော်ကောင်းတယောက်အားထုတ်လို့ရနိုင်ပါမလားမရနိုင်ပါဘူးဗျာမရနိုင်ပါဘူးဒါကြောင့်မလို့ဦးဇင်းတို့အဲ့ဒီ 6ခုမြောက်ဖြစ်တဲ့ပြိပရညနာတသနာဝိတ္တုဒီပိုင်းကိုဒါလှည့်ကြည့်လိုက်ပြန်တော့တခါလေအဲ့ဒီဥရိယဘေယညံအရင်ပိုင်းကနေစပြီးတော့ဘင်္ဂညံလို့ခေါ်တဲ့အပြစ်ဒီဘယညံလို့ခေါ်တဲ့ဟိုကြောက်ရွံ့မှုပေါ့ထိတ်လန့်မှုတံဝေကညံနဲ့ထိတ်လန့်မှုနောက်တကအာရိနဝလို့ခေါ်တဲ့အပြစ်ဒီပဲမြင်မယ်နိဗ္ဗိတာလို့ခေါ်တဲ့ညီငွေလာမယ်မောစတုကမြတာညံလို့ခေါ်တဲ့ဒါလွတ်မြောက်ခြင်းလာမယ်ဒုသင်္ခါရဓမ္မတွေကနောက်တကပြီးတဲ့ကပရိသင်္ခါညံပြီးတဲ့ကကြတော့မှသင်္ခါရုပ္ပကညံ ပြီးတဲ့အခါကျမှအနုလောမဉာဏ်လို့ခေါ်လဲဒီလိုဒီပိုင်းဝိပဿနာဉာဏ်တွေကိုဆက်လက်ပြီးတော့အားထုတ်ကြရမှာဖြစ်တယ်အဲ့တော့ဒီဘိုင်းမှာဦးဇင်းတို့နည်းနည်းလေးပြောချင်တာကမက္ကမင်္ဂဉာဏတဒနာဝိသုဒ္ဓိလို့ခေါ်တဲ့ငါးခုမြောက်ဝိသုဒ္ဓိကိုရမှတ်ထားတဲ့သူတော်ကောင်းတယောက်ဒီပရိပဒဉာဏတဒနာဝိသုဒ္ဓိလို့ခေါ်တဲ့ထပ်ပိုင်းဝိပဿနာဉာဏ်တွေကိုအားထုတ်ဖို့ဆိုတာလည်းပဲဒါအင်မတန်ခက်ခဲပြီးတော့မလွယ်ကူမဖြစ်နိုင်တဲ့သဘောရှိတယ်လို့ဒီလိုနားလည်သဘောပေါက်ပြီးတော့ ဒီဝိပဿနာဉာဏ်တွေကိုအစဉ်အတိုင်းပွားများအထုတ်ပါမှငါတို့သည်ဒါ6ခုမြောက်ဖြစ်တဲ့ပရိပဒဉာဏတတနာဝိတုဒ္ဓိကိုဒါအောင်မြင်မြင်နဲ့တက်လန်းနိုင်မှာဖြစ်တယ်လို့ဒီလိုသဘောကျရမှာဖြစ်တယ်အဲ့ဒီထပ်ပိုင်းဝိပဿနာဉာဏ်တွေကိုအထုတ်နိုင်လို့အဲ့ဒီပရိပဒဉာဏတတနာဝိတုဒ္ဓိဝိတုဒ္ဓိနဲ့ပြည့်စုံတဲ့သူတော်ကောင်းဒီသားလည်းရင်ခုနှစ်ခုမြောက်ဖြစ်တဲ့မိမိတို့တကယ်လိုလားတောင်းတအပ်တဲ့နိဗ္ဗာန်ကိုသမန္ဒိဋ္ဌိ မဲ့ဉာဏ်ဖူဉာဏ်နဲ့မျက်မှောက်ပြုနိုင်ခြင်းလို့ခေါ်တဲ့ဉာဏတတနာဝိတုဒ္ဓိကိုဒါရောက်ရှိကြမှာဖြစ်တယ်။ဒါကြောင့်မလို့ဒီခုနှစ်ခုမြောက်ဖြစ်တဲ့ဉာဏတတနာဝိတုဒ္ဓိဘာဝိတုဒ္ဓိလဲတော့ဉာဏတတနာဝိတုဒ္ဓိပါဗျာ။အဲခုနှစ်ခုမြောက်ဖြစ်တဲ့ဉာဏတတနာဝိတုဒ္ဓိဒီလေပရိပဒဉာဏတတနာဝိတုဒ္ဓိလို့ခေါ်တဲ့၆ခုမြောက်ပရိပဒဉာဏတတနာဝိတုဒ္ဓိကိုရမှထားတဲ့သူတော်ကောင်းတယောက်အတွေ့မျှော်မှန်းလို့ရပါမလား။ မျောမှန်းလို့မရပါဘူးဗျာမျောမှန်းလို့မရပါဘူးဒါကြောင့်မလို့နိဗ္ဗာန်ဉာဏ်မြင်စင်ကြယ်ခြင်းလို့ခေါ်တဲ့ဉာဏတတနာဝိတုဒ္ဓိဆိုတဲ့အစုံပန်းနိုင်ကိုတက်လန်းခြင်းနဲ့သူတော်ကောင်းများသည်ဒီဝိတုဒ္ဓိ9ပါးဆိုတဲ့အခြေခံဒီကျင့်စဉ်တွေကိုတော့မလုပ်ထားရမှာတော့ကွဲကွဲပြားပြားနဲ့တိပြီးတော့တကယ်လိုက်နာကျင့်သုံးကြရမှာဖြစ်တယ်လို့ဒီလိုကိုစီကိုစီနားလေသဘောကျကြရမှာဖြစ်တယ် ဒီဝိတ္တုခုနှစ်ပါးသည်ငြိမ်းချမ်းမှုကိုငြိမ်းအေးမှုကိုတကယ်လိုလားနေတယ်သူတော်ကောင်းတွေအတွေ့တခုတည်းသောကျင့်စဉ်အခြေခံကျင့်စဉ်ဖြစ်တယ်လို့ဒီလိုလည်းပဲတို့တကကြီးတကမာကြီးတွေကသဘောကျနှိမ့်ချိုက်ထားရမှာဖြစ်တယ်ကောင်းပြီအဲ့တော့ဦးဇင်းတို့ဒီဝိတ္တုခုနှစ်ပါးအခြေခံကျင့်စဉ်ကိုတော့မိမိတို့နားလည်ပြီးနံပါတ်1ဖြစ်တဲ့စိတ်တိလဝိတ္တုနံပါတ်2ဖြစ်တဲ့စိတ်တဝိတ္တုနံပါတ်3ဖြစ်တဲ့ဒိဋ္ဌိဝိတ္တု နံပါတ်၄ဖြစ်တဲ့ကင်္ကဝိတနာဝိတုဒ္ဓိနံပါတ်၅ဖြစ်တဲ့မကမကညနာတတနာဝိတုဒ္ဓိနံပါတ်၆ဖြစ်တဲ့ပရိပရညနာတတနာဝိတုဒ္ဓိနံပါတ်9ဖြစ်တဲ့ညနာတတနာဝိတုဒ္ဓိလို့ခေါ်တဲ့ဒီဝိတုဒ္ဓိ9ပါးကိုငါတို့တော့အစဉ်အတိုင်းကျင့်ရမယ်လို့ဒီလိုသဘောကျပြီးတဲ့နောက်နံပါတ်1ဖြစ်တဲ့စိတ်တဝိတုဒ္ဓိအရာတော့ဒါဦးဇင်းတို့သီလသီလနံပါတ်1ဖြစ်တဲ့သီလဝိတုဒ္ဓိအရာတော့သီလတရားတွေကိုဒါမိမိတို့ ਨੇ စိုင်ပြီးတော့စွမ်းနိုင်တဲ့သီလတရားတွေကိုကိုယ်စီကိုယ်စီဖြစ်ချင်းရမှာဖြစ်တယ်။ အဲ့လိုဖြစ်ကျင်ပြီးတဲ့နောက်ဒုတိယမြောက်ဖြစ်တဲ့စိတ်တဝိတ္တုဖြစ်ရေးကိုသွားကြရမှာဖြစ်တယ်အဲ့ဒုတိယမြောက်စိတ်တဝိတ္တုဖြစ်ရေးမှာတော့ဦးဇင်းတို့ဒါလက်ရှိဟောလက်စအပိုင်းခန်းကဏ္ဍကိုရောက်နေတာပေါ့အဲ့လက်ရှိဟောလက်စအပိုင်းအခန်းကဏ္ဍလေးမှာဦးဇင်းတို့ဒီစိတ်တဝိတ္တုပတ်စိတ်တဝိတ္တုဘိုင်းနဲ့ပတ်သက်လို့ရကျင်ဟောကြားတော်မူခဲ့တဲ့ကမ္မထန်၄၀ကိုလည်းဦးဇင်းတို့အစဉ်တိုင်းပြောလာတာပေါ့အာနာပါနာကနေစပြီးတော့သမာပတ်၈ပါးပေါက်တဲ့အထိ အဲပြီးတဲ့အခါသရုရာတဲ့ကကမ္မထံလို့ခေါ်တဲ့အဆောင်အချောက်ကမ္မထံတွေဟောအဲ့ကနေတစင်တဲပြီးတော့ဒါဦးဇင်းတို့အနုတ္တတိ10ပါးကိုလည်းဦးဇင်းတို့သွားခဲ့အနုတ္တတိပေါ့အနုတ္တတိကမ္မထံတွေပေါ့အနုတ္တတိ10ပါးထဲမှာကျုံဝင်တယ်စအနုတ္တတိကိုခေါ်တဲ့အနုတ္တတိ6ပါးပေါ့အဲ့ထဲမှာယနေ့ဦးဇင်းတို့ရောက်ရှိနေတာကတော့ဘယ်ပိုင်းလဲလို့မေးတော့ဥပတမနုတ္တတိပိုင်းဗါတဲ့တော့ဥပတမနုတ္တတိပိုင်းပါဗျာ အဲတော့ဦးဇင်းတို့အားလုံးဒီဥပဒမနုတ်တတိဘိုင်းကိုယနေ့ဟောကြအနာကြကြရအောင်ဟုတ်ပလားတင်ပါဗျာကဲအဲ့တော့ဥပဒမနုတ်တတိဘိုင်းလေးကိုစပြီးတော့လေ့လာကြရအောင်အဲ့တော့ဥပဒမနုတ်တတိဘိုင်းကိုလေ့လာတော့မယ်ဆိုတဲ့သူတော်ကောင်းတွေဒီဥစွာပထမပေါ့ဒီဥပဒမနုတ်တတိနဲ့ပတ်သက်လို့အခြေခံနားလည်ရမှာလေးရှိတယ်အဲ့တော့ငါဗာလဲလို့မေးတဲ့အခါကျတော့ဦးဇင်းတို့ဒီ ဥပသမနုတ္တိဆိုတာဘာလဲပေါ့ဥပသမနုတ္တိဆိုတာဘာဥပသမကိုဦးဇင်းတို့ဟိုခတ်တူတူနားလည်လွယ်အောင်ပြောရင်တော့ငြိမ်းချမ်းမှုငြိမ်းအေးမှုလို့ဥစွာပရမဒီလိုလေးနားလည်ထားရအဲ့ငြိမ်းအေးမှုပေါ့ငြိမ်းချမ်းမှုအဲအဲ့ဒါကိုဦးဇင်းတို့ကအနုတ္တိအဖန်ပန်ထက်တဲ့အောင်းမိအမတ်ရနေနေစင်ကျင်းနေတယ်ဟောဒါငြိမ်းချမ်းမှုလေးကို စင်ကျင်းနေတယ် ရင်းအေးမှုလေးကို စင်ကြီးနေတာဒါကို ဥပဒမနုတ်တတိလို့ဒီလိုခေါ်တယ်လို့ဒါဥစွာပထမနားလည်ရမှာဖြစ်တယ်အဲ့လိုနားလည်ပြီးတဲ့နောက်ဒါကဦးဇင်းတို့ဟိုအချုပ်မှာတော့ပြန်ပြီးတော့ပြောထားတာရှိတယ်ဒီဥပဒမနုတ်တတိဒီဦးဇင်းတို့နိဗ္ဗာန်ကိုဒါဖွင့်ဆိုထားတာဖြစ်တယ်ဒါကြောင့်မလို့နိဗ္ဗာန်ဒီလည်းပဲဒါရိယသူတော်ကောင်းတွေရဲ့အရာသာဖြစ်တယ်ရိယသူတော်ကောင်းတွေအရာဖြစ်တဲ့အတွက်ကြောင့်ရိယမဟုတ်သေးတဲ့ ကဲ၍ပုထုဇဉ်များရှိတဲ့သူတော်ကောင်းပုထုဇဉ်မြတာရှိသေးတဲ့သူတော်ကောင်းတွေအတွက်တော့ဒါဒီဒါအင်မတန်ဟိုနက်နဲတဲ့သဘောတရားဖြစ်တယ်သို့တော်လေဘာဖြစ်တယ်လို့မေးတော့ဦးဇင်းတို့အရိယာသူတော်ကောင်းမဟုတ်တဲ့ပုံကိုယ်တွေကဒီဥပဒမနှုတ်တတိကိုပွားများလို့မရဘူးလားဆိုတော့အဲ့လိုတော့မဟုတ်ဘူးတဲ့သူကဘာဖြစ်တုံဆိုတော့အရိယာမဟုတ်သေးပေမဲ့လေတဲ့ဒါကိုကြားနာတဲ့အစွမ်းအားဖြင့်ပေါ့ကြားနာရတယ် ဟောကြာနာယုံလည်းပဲပုထုဇဉ်တွေလည်းပဲဒါတုတ္တဝတိနာဘီဥပတမေစိတ်တံပတိတတိဟောတုတ္တဝတိနာဘီကြာနာတဲ့အစွမ်းအပြင်ခုလိုပေါ့စာဥစာပေတိဖတ်မယ်အာဇာတော်သမတော်လေးကြီးကနာယူမယ်အဲ့လိုနာယူတဲ့အစွမ်းအပြင်ဥပတမလို့ခေါ်တဲ့ငြင်းအေးမှုငြင်းချမ်းမှုကိုငြင်းချမ်းမှုမှာ စိတ်ကိုကြည်လင်အောင်ထားရမယ်လို့တလုံးပြောတာပေါ့ဒါအချင်းကျုပ် ဒီလိုလေးအခြေခံနားလည်ထားရမှာဖြစ်တယ်။ကောင်းပြီအဲ့တော့ဦးဇင်းတို့ကဒီနေရာမှာပေါ့ကမ္မထအာယုံကြောင်းလေးကိုဦးဇင်းတို့ကပြောချင်တာ။ကမ္မထအာယုံကြောင်းလေးကိုပြောချင်တော့ရှင်းရှင်းကတော့ဆိုကြပါစို့ဦးဇင်းတို့အာနာပါနသတိကိုစပြီးတော့ဟောကြားခဲ့တယ်ဆိုအာနာပါနသတိမှာမိမိကအာနာပါနဆိုတဲ့ဝင်နေတွက်လေကမ္မထကိုပွားများပြီဆိုရင်အဲ့ဒီကမ္မထရဲ့အာယုံကိုမိမိတို့ကဂကနာနာသိရနားလည်ရကမ္မထအာယုံကိုမသိဘဲနဲ့ကမ္မထအလုပ်ကိုတက်ပြီးတော့ဒါအထုတ်ကြမယ်ဆိုရင်တော့ဒါကအဆင်မပြေဘူးပေါ့ အဲ့တော့ကမ္မထလောကကုဏဝင်လေတွက်လေတို့ခေါ်တဲ့အာနာပါနသတိကမ္မထငယ်ကမ္မထအာယုံကို ပြောပါဆိုလို့ရှိရင်ဒါဒါဝင်လေတွက်လေပဲဒါမိမိတို့နေ့စဉ်အသက်ရှူနေတဲ့အတွက်ကြောင့်အဲ့မှာရှိတဲ့ဝင်လေတွက်လေတွေဒါမိမိတို့ကမ္မထအကြောင်းဒါကိုယ်ကွယ်ပြပြသိဖို့ရန်သိပြီးတော့အရေးကြီးသလိုသိရလဲလွယ်ကူတာပေါ့။အော်အာနာပါနကမ္မထဟိဆိုတာနဲ့ဒါယောဂီသူတော်ကောင်းတယောက်ကဝင်လေတွက်လေဆိုတာငါတို့ကမ္မထငယ်အာယုံအဲဒီလိုနားလဲသွားတာဒါက ဘောပေါက်ကောင်းပြီအခုဒီဥပဒမနုဒ္ဓတိဥပဒမနုဒ္ဓတိမှာလည်းထို့သူပဲဥပဒမနုဒ္ဓတိကိုပွားများတော့မယ်ဆိုတဲ့သူတော်ကောင်းတယောက်ကငါတို့ရဲ့ကမ္မဋ္ဌာအာယုန်ဒီဒါနိဗ္ဗာန်ပဲဟိဟောနိဗ္ဗာန်ပဲဟိဆိုတော့နိဗ္ဗာန်ဆိုတာကတကယ်ဤဒီကမကြီးအပြောအဖြစ်တော့လွယ်တာတကယ်စင်ញင်ရတဲ့အပိုင်းတော့မခက်ခဲဘူးလားခက်ခဲပါတယ်ဗျာခက်ခဲတယ်ဒါကြောင့်မလို့အဲ့ခက်ခဲနေနေတဲ့ဒီအာယုံပေါ့ကမ္မဋ္ဌာအာယုံတွေကိုယနေ့ဦးဇင်းတို့ ဟောကြနာကြလိလာကြရအောင်အဲ့တော့ဒီကမရအယုံနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီအင်္ဂုတ္တရနိကေစတုကနိပတ်ပေါ့အကပတာရသုတ်ထံမှာဒါလာရှိတယ်ပေါ့ဒါအတိယုံမှာလည်းလာရှိတာရှိတယ်အဲ့အဓိကအဓိကအပြင်တော့ဦးဇင်းတို့ဒီမှာဦးဇင်းတို့ကိုကပြီးဟောမှာတော့ဒီအင်္ဂုတ္တရနိကေစတုကနိပတ်မှာလာတဲ့အကပတာရသုတ်ထံအဲအကပတာရသုတ်ထံလေးကိုအခြေခံပြီးတော့နိဗ္ဗာန်ရဲ့အကြောင်းကိုဒါဦးဇင်းတို့ပို့ပြီးတော့နားလည်အောင်ဒါလေ့လာကြရအောင် အဲ့တော့အေးအင်္ဂုတ္တရနိကေသရုကနိပတ်အကံပတ္တာရသုတ်တံမှာနိဗ္ဗာန်နဲ့ပတ်သက်လို့ဘုရားရှင်ဒီယဝတဘိကဝေဓမ္မသင်္ကတဝါအသင်္ကတဝါဝိရကောဒေတံအကမကယတိယရိတံမဒနေမတနောပိပါဒဝိနယောအလယသမုတ်ကတောဥတုပိစေတောဒနကယောဝိရကောនិရောဓောနိဗ္ဗာနံ ယေတံဘိကဝေဝိရာဂိဓမ္မိပတနာအဂိတိပတနာအဂေကောပနာပတနာနအဂောဝိပါကော ဟောတိဒါအကပတာရတုတ်တံကဒီနိဗ္ဗာန်နဲ့ပတ်သက်လို့ပေါ့ဖွင့်ဆိုချက်ပေါ့အဲ့တော့နောက်ဆုံးပိုင်းလေးကိုပဲဦးဇင်းတို့ခတ်တူတူအရင်ဆုံးဘာသာပြန်ပြီးတော့မှတခုချင်းဒါသွားကြရအောင်ပေါ့အဲ့တော့နောက်ဆုံးပိုင်းလေးကဘာဖြစ်လဲဆိုတော့ဒီ လောကမှာထင်ရှားရှိတဲ့သင်္ခါရတရားတွေဆိုတာလည်းရှိတယ်အသင်္ခါရတရားတွေဆိုတာလည်းရှိတယ်တဲ့အဲ့ဒီသင်္ခါရတရားအသင်္ခါရတရားတွေထဲမှာနိဗ္ဗာန်ဒီဒါဝိရာဂလို့ခေါ်တယ်ရာဂရဲ့ကင်းပြတ်ရာနိဗ္ဗာန်ဒီအသာဆုံးအမြတ်ဆုံးပဲလို့ဘုရားရှင်ကဟောတယ်အဲ့ဒါတွေကဘာလဲဆိုတာတော့ပြီးတော့နာကြရမှာပေါ့မထအိမဒနာပိပဒဝိနယဒါတွေကိုတော့နာကြရမှာဖြစ်တယ်အဲအဲ့ဒါတွေကအဆုံးမှာဘာပြောထားလို့ဆိုတော့ဘုရားရှင်ကယေဘဂဝေဝိရာဂေဓမေပတနာအဂိတိပတနာ အဂေကောဘာနာပဒနာနအကောဝိပါကော ဟောတိဘေကဝေจิตယံတို့ရေခြင်းမျိုးကောင်းသာမျိုးကောင်းသမီးတို့သည်ဝိရာဂေရာဂဤကင်းပြတ်ရာဟောဒီနေရာလေးမှာဝိရာဂေရာဂဤကင်းပြတ်ရာဖြစ်သောဓမ္မေနိဗ္ဗာန်တရားတော်အမြတ်၌ပဒနာကြီးညိုခြင်းရှိကြလေကုန်၏တေထောရာဂဤကင်းပြရာနိဗ္ဗာန်၌ကြည်လင်ခြင်းကြည်ညိုခြင်းရှိကြကုန်သောမျိုးကောင်းသာမျိုးကောင်းသမီးတို့သည် အဂေအမြတ်ဆုံး၌ပဒနာကြီးညိုကြသောသူတို့မြည်ကြလေကုန်၏ဟောနိဗ္ဗာန်မှာကြီးညိုခြင်းရှိတဲ့ပုဂ္ဂိုလ်ဒီဒါအသာဆုံးအမြတ်ဆုံးမှာကြီးညိုနေတာပဲနောက်တကားအဂေကောပဏပဒနာနံအကောဝိပါကောဟောတိအဂေအမြတ်ဆုံးသော ရာဂဤကင်းပြရာ နိဗ္ဗာန်ဆိုတဲ့တရားတော်မြတ်၌ ပဒနာကြီးညိုခြင်းရှိကြကုန်သောမြို့ကောင်းသားမြို့ကောင်းသမီးတို့အားအကောဝိပါမတိဖြစ်ပါပြီတော့တတိသာဓုသာဓုသာဓုဘာဖေယဘုရားရှင်တို့ဒီဒီနိဗ္ဗာန်ပေါ့နိဗ္ဗာန်ဒီသင်္ခါရအသင်္ခါရတရားတွေအတွက်မှာအသာဆုံးအမြတ်ဆုံးဖြစ်တယ်။ အဲ့ဒီအတာဆုံးမြတ်ဆုံးဖြစ်တဲ့အသင်္ခတလို့ခေါ်တဲ့ဒီနိဗ္ဗာန်တရားတော်မြတ်မှာကြီးညူတယ်ပတ္တနာကြီးညူတယ်ဒါကဥပဒမနုတ္တိအဓိကဘိုင်းပေါ့ဥပဒမနုတ္တိမှာငြိမ်းအေးမှုလို့ခေါ်တဲ့နိဗ္ဗာန်ကိုဒါအာယုံယူပြီးတော့စိတ်ကလေးကကြည်လင်းနေတဲ့သဘောအဲ့ဒါကိုပြောတာအဲ့တော့ဒီမိုင်းမှာအဲ့ဒီအကဒီအမြတ်ဆုံးဖြစ်တဲ့ ရာဂဤကင်းပြတ်ရာနိဗ္ဗာန်မှာစိတ်ကလေးကကြည်လင်နေတယ်ကြည်ညိုနေတယ်ဆိုရင်တဲ့ထိုကဲ့သို့ကြည်ညိုခြင်းမျိုးသည်အတာဆုံးအမြတ်ဆုံးပေါ်မှာကြည်ညိုတဲ့ကြည်ညိုခြင်းမျိုးဖြစ်တယ်အဲ့လိုအတာဆုံးအမြတ်ဆုံးသောအရာမှာကြည်ညိုနေတဲ့သူတော်ကောင်းတွေအတွက်လည်းအတာဆုံးအမြတ်ဆုံးသောအကျိုးတရားတွေရတယ်တဲ့အဲ့တော့ဒီပိုင်းလေးနဲ့တင်ဦးဇင်းတို့ကဒါကျင့်တတ်စရာမကောင်းဘူးလားတို့တကကြီးတကမကြီးတွေကျင့်တတ်စရာကောင်းပါတယ်ခင်ဗျာ ကျင်တတ်စရာကောင်းသွားပြီလောကမှာအသာဆုံးအမြတ်ဆုံးသောအကျိုးတရားတွေကိုလိုချင်တဲ့သူတော်ကောင်းတွေအတွက်အသာဆုံးအမြတ်ဆုံးသောကမ္မထအာယုန်လေးပေါ်မှာစိတ်အစဉ်လေးကပြေးသွားပြီးတော့ကြည်လင်းနေရင်ကိုပဲအဲ့ဒီဘဝတည်နေပျော်သွားပြီ။ဘာပြောသွားပြီ။နေပျော်သွားပါပြီဗျာ။နေပျော်သွားပါပြီ။ဒါကြောင့်မလို့အနေမပျော်တဲ့တို့သူတော်ကောင်းတွေအတွေ့ဒါဥစဉ်တို့ဒါဒီအထုဓမ္မလက်ဆောင်ပေါ့ဟုတ်ပလား။ ကဲကောင်းပြီအဲ့တော့အဲ့ဒီယာဝတာဘိကဝေဓမ္မသင်္ကတာဝါအသင်္ကတာဝါဝိဒါကောဒေတာအက္ခမက္ခယတိဒီပိုင်းလေးကိုပြန်ပြီးတော့သွားကြရအောင်အဲ့တော့ဒီပိုင်းလေးကဘာပြောထားတာတော့လို့မေးတဲ့အခါကျတော့ဘေကဝေจิตာယံတို့သင်္ကတာအကြောင်းတရားတို့သည်ပေါင်းစုံ ဆက်ရောက်၍စီမံပြုလို့အကုန်သောဓမ္မဝါတရားတို့သည်၎င်း အာသင်္ကရာအကြောင်းတရားတို့သည်ပေါင်းစုံ ဆက်ရောက်၍စီမံပြုလိုအပ်သည်မဟုတ်ကုန်သောဓမ္မဝါတရားတို့သည်၎င်းယာဝတာအချင်းမြတ်လောက်ရှိကြလေကုန်၏ဒေတံထိုမြတ်လောက်ကုန်သောသင်္ကရာအသင်္ကရာတရားတို့တွင်ဝိရာဂောကိလေသာအလုံးတို့ကိုဝိရာဂောကိလေသာအလုံးတို့ပျက်စီးရာနိဗ္ဗာန်တရားကို အကံအကောအတာဆုံးအမြတ်ဆုံးဟူ၍အကံအခါယတိငါဘုရားဟောကြားတော်မူခဲ့ပါပြီတတိသာဓုသာဓုသာဓုပါဘုရားအဲ့တော့ဒီပိုက်ကလေးကဘာပြောတာလဲဆိုတော့ဘုရားရှင်ကလောကမှာတဲ့အကြောင်းတရားတွေပေါင်းစုံဆက်ရောက်မှစီမံပြုလုပ်အခါမှ ဖြစ်ပေါ်လာတဲ့တရားတွေဆိုတာလည်းရှိတယ်ဒါသင်္ခတတရားလို့ခေါ်တယ်။အော်နောက်တကအသင်္ခတအသင်္ခတဆိုတာအကြောင်းတရားတို့သည်ပေါင်းစုံဆက်ရောက်၍ပြုပြင်စီမံပြုလုပ်အပ်သည်မဟုတ်ကုန်သောဓမ္မဝါတရားတို့သည်လည်းရှိတယ်အဲ့ဒါအသင်္ခတတရား။ဒီညမှာဦးဇင်းတို့စပြီးတော့နားလေသဘောပေါက်ကြရအောင်။သင်္ခတနဲ့အသင်္ခတဘာနဲ့ပါသင်္ခတနဲ့အသင်္ခတပါဗျာ။အဲ့တော့သင်္ခတဆိုတာကအကြောင်းတရားတွေကပေါင်းစုံပြီးတော့ ပြုပြင်လို့ဖြစ်ပေါ်လာအဲ့တော့ဦးဇင်းတို့လောကမှာတော့ရှိကြတယ်အကြောင်းမှန်တတ်တယ်ဖြစ်တယ်ဆိုတာရှိမလားမရှိပါဘူးမရှိဘူးတစုံတရာသောအကြောင်းကြောင့်ဒါဖြစ်ပေါ်လာတာပဲအကြောင်းမဲ့ဆိုတာမရှိဘူးအဲဒါကိုသင်္ခတတရားလို့ခေါ်တယ်ဘာတရားလို့ခေါ်သင်္ခတတရားလို့ခေါ်ပါတယ်ဗျာဆိုကြပါစို့ဦးဇင်းတို့ယုံနံခန္ဓာတဏ္ဍအစဉ်လို့ခေါ်တယ်မိမိတို့အိဇဒကိုပဲပြန်မှန်းမြော်ပြီးကြည် ပြန်မှန်းမြော်ပေးခြင်းဒီယုံနာခန္ဓာတဏ္ဍအစဉ်ကြီးမိမိတို့ရရှိလာတာဒီအကြောင်းတရားတွေပေါင်းစုံပြီလို့ဘာတွေပေါင်းစုံပြီလို့အကြောင်းတရားတွေပေါင်းစုံပြီလို့ပါဗျာဟောအတိတ်အကြောင်းတရားအနေနဲ့ကြည့်ကြမယ်ဒီယုတ်ခန္ဓာကြီးပေါ့ရူပခန္ဓာကြီးတစ်ခုကိုပဲဦးဇင်းတို့ကြည့်ကြစို့ဒါယုတ်တရားကြီးပေါ့မိမိတို့ခန္ဓာကိုယ်ယုတ်တရားကြီးအဲယုတ်တရားကြီးကိုကြည့်လိုက်မယ်ဆိုရင်အတိတ်ကအကြောင်းတရားအနေနဲ့ဘာတွေရှိတုံးဆိုတော့အဝိဇ္ဇာတဏဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရား၅မျိုးရှိ အဝိဇ္ဇာကြောင့်အခုကမ္မဇယုတ်ဒီဖြစ်နေတယ်တဏှာဥပါဒံသင်္ခါရကံဆိုတဲ့ဒီအကြောင်းတရားပေါ့အဝိဇ္ဇာကြောင့်လည်းကမ္မဇယုတ်ဖြစ်တဲ့တဏှာကြောင့်လည်းကမ္မဇယုတ်ဖြစ်တဲ့ဥပါဒံကြောင့်လည်းကမ္မဇယုတ်ဖြစ်တဲ့သင်္ခါရတရားတွေကြောင့်လည်းကမ္မဇယုတ်ဖြစ်တယ်ကံကြောင့်လည်းကမ္မဇယုတ်ဖြစ်တယ်ဒါအတိတ်ကြောင့်တရား၅ပါးကြောင့်ဖြစ်တဲ့ကမ္မဇယုတ်အော်နောက်တကပြစ္ဆုတ်ဗံကံစိတ်စိတ်ဟာပြစ္ဆုတ်ဗံမှာမိမိတို့ဖြစ်နေတဲ့စိတ်ဆိုတဲ့နန္တရားရှိတယ်အဲဒီစိတ်ကြောင့်လည်းစေတသာယုတ်တွေကဖြစ်နေတယ် ဟောနောက်တကဥဒုအချမ်းဘူးလို့ခေါ်တဲ့ဒီဥဒုကြောင့်လေဥဒုဇရုပ်တွေကဖြစ်နေတယ်နောက်မိမိတို့နေခြင်းနဲ့အမြစားတောက်ပြီးတော့ဝါမြူနေတယ်ဒီအစာအာဟာရတွေကြောင့်လည်းအာဟာရသယုတ်ဖြစ်တယ်ဆိုပြီးတော့ဟဲ့မိမိတို့ခန္ဓာအိမ်ကြီးကိုတိဆောက်ထားတဲ့ယုတ်တရား၄မျိုးဘယ်နှမျိုးလဲတော့ယုတ်တရား၄မျိုးပါဗျာအဲယုတ်တရား၄မျိုးကိုမှတ်မြော်ကြည့်ခုနပြောတဲ့ကံကြောင့်ဖြစ်တဲ့ယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်ဥဒုကြောင့်ဖြစ်တဲ့ယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်ဆိုတဲ့ဒီယုတ်တရား၄မျိုး အဲ့ဒီရုပ်တရားလေးမျိုးကအကြောင်းဖြစ်တယ်ခုနပြောတဲ့ကံလို့ခေါ်တဲ့အဝိဇ္ဇတနာဥပါဒံသင်္ခါရကံလို့ခေါ်တဲ့အတိတ်အကြောင်းတရားပစ္စုပန်စိတ်ဥဒုအာဟာရဆိုရယ်ဒီအကြောင်းတရားတွေကြောင့်ဒီရူပခန္ဓာလို့ခေါ်တဲ့မိမိတို့ရုပ်တရားကြီးတွေဖြစ်ပေါ်နေတာဖြစ်တယ်။ဒါကြောင့်မလို့သူတို့ကိုသင်္ခတတရားဗာတရားသင်္ခတတရားလို့ခေါ်ပါတယ်ဗျာ ဟောနောက်တခါဦးဇင်းတို့နန္တရားတွေကတစ်ဖက်လှည့်ပြီးတော့ခုနခန္ဓာ၅ပါးနဲ့လှည့်ပြောကြဆိုခုရူပခန္ဓာပြီးတော့ဝေဒခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဒီခန္ဓာတွေရှိတယ်အဲ့ခန္ဓာတွေကိုကြည့်တဲ့အခါကျဆိုကြပါစို့ဝေဒနာခန္ဓာပေါ့ဝေဒနာခန္ဓာဒီသူကစိတ်ပေါ်မှာတော့မူတည်တယ်စိတ်ပေါ်မူတယ်ဆိုတော့တချို့ဝိပဿနာတွေနဲ့ရှင်တွဲနေတဲ့ဝေဒနာခန္ဓာဖြစ်ရင်တော့အတိတ်အကြောင်းတရားတွေပါတယ်ဆိုကြပါစို့ဦးဇင်းတို့ပရိသန်နေစိတ်ပေါ့ပရိသန်နေစိတ်ခိုင်းမှာဖြစ်တဲ့ဝေဒနာ အဲ့ပြိတ္တန်နေစိတ်ခိုင်းမှာဖြစ်တဲ့ဝေဒနာခန္ဓာဆိုခဲ့ရင်တော့သူ့မှာအတိတ်ကြောင်းတရား၅ပါးလည်းရှိတယ်ပြစ္ဆုတ်ပံအကြောင်းတရားတွေလည်းရှိတယ်အမအတိတ်ကြောင်းတရား၅ပါးတော့ခုနအတူတူပဲဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတာဒါအတိတ်ကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံဒါဒီပြိတ္တန်နေဝေဒနာခန္ဓာဖြစ်တာပေါ့ဒါပေမဲ့ပြစ္ဆုတ်ပံအကြောင်းတရားလည်းရှိသေးတယ်ပြစ္ဆုတ်ပံအကြောင်းကဝိတ္ထုအာယုံဖတ်တာဝိတ္ထုဆိုတဲ့ဒီပြိတ္တန်နေစိတ်ကလေးကမှီတွဲပြီးဖြစ်ရာဝိတ္ထုဒါလည်းရှိရဒါဒီအကြောင်းတရားတစ်ခုပဲဒီပြိတ္တန်နေစိတ် အခိုက်မှာဖြစ်တဲ့ဝေဒနာလေးဖြစ်ဖို့ဝိတုအာယုံအာယုံပြိဏ္ဏနေအခိုက်မှာယူလိုက်တဲ့အာယုံတစ်ခုရှိမယ်ပေါ့ကံကမ္မနမိတ်ဂတိနိမိတ်တစ်ခုခုရှိရင်အဲ့ဒီကံကမ္မနမိတ်ဂတိနိမိတ်ဆိုတဲ့အာယုံတစ်ခုဒီဒီဝေဒနာခန္ဓာလေးဖြစ်ဖို့ရအကြောင်းတစ်ခုပဲပြိဏ္ဏနေအခိုက်မှာဖြစ်တဲ့ဝေဒနာခန္ဓာလေးဖြစ်ဖို့ရအကြောင်းတစ်ခုဖြစ်တဲ့အတွက်သူလည်းအကြောင်းတရားအာယုံဝိတုအာယုံဖတ်တာဖတ်တာဆိုတော့ဦးဇင်းတို့ဒီညမှာမနောတံဖတ်တာကိုရည်သူတယ်မနောတံဖတ်တာကိုရည်သူတော့ဆိုကြပါစို့နားလည်လွယ်အောင်ပြောရင်တော့ ဒီပရိတန်ဒီအခိုက်မှာသူနဲ့ရှင်မောရှင်ဘက်နန္တရားတွေဒီသူနဲ့ထိတွေ့နေတဲ့အတွက်ကြောင့်သူ့ကိုဖတ်တာလို့ခေါ်တယ်။တနည်းအားဖြင့်အဲ့ကြံတဲ့ဝိညာဉ်ခန္ဓာကလွဲလို့ပေါ့ဝိညာဉ်နဲ့ခန္ဓာသင်္ခါရခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုတဲ့ဒီခန္ဓာတရားနာခန္ဓာအခြားသုံးပါးဒီဓာတုကမနောတံဖတ်တာပါပဲမနောတံဖတ်တာအဲ့တော့ပေါ့ဝိတုဆိုတဲ့မိယဝိတုအာယုံဆိုတဲ့ဒီ object ပေါ့အာယုံဆိုတဲ့တစ်ခုရှိရတယ်။ဟောနောက်တကား သူနဲ့ရှင်မောရှင်ပဲနန္တရားအပေါင်းစုလို့ခေါ်တဲ့မနောတံဖတ်တာရှိရတယ်အဲ့ဒီသုံးမျိုးဒီဒါပြစ္ဆုတ်ပံအကြောင်းပဲဒါကတော့ဦးဇင်းတို့အချို့အချို့စိတ်တဲ့ခဏအတွေမှာရှိတယ်ဝေဒနာခန္ဓာကအတိတ်အကြောင်းနဲ့ပြစ္ဆုတ်ပံအကြောင်းဒါပေမဲ့အချို့ချို့နန္တရားတွေမှာကြတော့အတိတ်အကြောင်းမရှိဘူး။မှဆိုကြမှာဆိုဦးဇင်းတို့ဝိပဿနာစိတ်မဟုတ်တဲ့ဥမာကုစုစိတ်ဆိုကြစို့ကုစုစိတ်ဆိုလို့ရှိရင်ကုစုစိတ်ဒီအတိတ်အကြောင်းကြောင့်ဖြစ်တာမဟုတ်ဘူး။အပစ္စုပန် အကြောင်းကြောင့်ပဲဖြစ်တယ်အတိတ်ကခုနဝိဇ္ဇတနာဥပါဒံသင်္ခါရပြန်ဆိုတဲ့အတိတ်ကြောင့်ကြောင့်မဟုတ်ပစ္စုပန်အကြောင်းပစ္စုပန်မှာဘာရှိတော့ပစ္စုပန်မှာခုနဝိတုအာယုံဖတ်တာပေါ့ဝိတုရတော့ခုနဒီကုသိုလ်တရားတွေရဲ့မှီတွဲဖြစ်ရဟရိယဝိတုလို့ခေါ်တဲ့ဝိတုတရားရှိရတယ်ဝိတုယုတ်ရှိရတယ်ဒါကပစ္စုပန်အကြောင်းတစ်ခုနောက်တစ်ခါအာယုံအာယုံကတော့မိမိတို့မြင်ခဲ့ဘူးကြားခဲ့ဘူးတဲ့အာယုံတွေပေါ့အတိတ်ကပဲဖြစ်ဖြစ်ကိုပစ္စုပန်ပဲဖြစ်ဖြစ်မြင်နေဘူးတဲ့ကြားနေဘူးတဲ့ဆိုတဲ့ဒီအာယုံဒီဒါပစ္စုပန်အကြောင်းတစ်ခုပဲ ဝိတုအာယောနောက်ဖတ်တာဖတ်တာဆိုတာဒီကုသိုလ်စိတ်ဖြစ်ခါနီးမှာကုသိုလ်နဲ့ရှင်မောရှင်မဲ့စေတေးတွေအတူတကွရှင်တွဲပြီးဖြစ်သွားတဲ့အတွက်ကြောင့်အဲ့ရှင်မောရှင်မဲ့စေတေးတွေဒီပြီးလျင်သူ့ရဲ့ဒါမနောတံဖတ်တာလို့ခေါ်တယ်။သို့တော်ဒီနေရာမှာတခါကြီးဒီပြိဿသမုပ္ပါရှုွက်ကိုကောင်းကောင်းရှုတတ်တဲ့သူတော်ကောင်းတယောက်တော့ဒါကပိုသိတယ်။အဲ့မှာသူကဟိုဒီမနောတံဖတ်တာနေရာမှာဇဝနာမနောတံဖတ်တာရှိတယ်လို့ဘဝင်ကမနောတံဖတ်တာဆိုတာလည်းရှိတယ်။နောက်သကုဝိညာဉ် စကုတော်ရဝတိရဲ့နောက်တစ်ဆယ်မှာဖြစ်တဲ့ကုသိုလ်တရားတွေဆိုလို့ရှိရင်စကုတန်ဖတ်တာဆိုတာလည်းရှိသေးတယ်ပေါ့ဒါလေးတွေကတော့အသေးသေးသွားမယ်ပြောချင်တာကအဲ့တော့ယုတ်တရားပဲဖြစ်ဖြစ်နံတရားပဲဖြစ်ဖြစ်ထိုယုတ်နံတရားတွေဒီအကြောင်းတရားတွေအနိုင်နိုင်အကြောင်းတရားတွေကအနိုင်နိုင်ပြုပြင် ဖန်တီးပြီးတော့မှအကြောင်းတွေညီညွတ်ပါမှ ဖြစ်ပေါ်လာတဲ့အတွက်ကြောင့်သူတို့ကို သင်္ခတတရားဗာတရားတဲ့တော့သင်္ခတတရားလို့ခေါ်ပါတယ်ခင်ဗျာ သူတို့ကအကြောင်းကင်းပြီးတော့သူတို့ကမဖြစ်ဘူးအကြောင်းရှိမှအကြောင်းတွေပေါင်းစုံမိမှသူတို့ကဖြစ်တယ်လို့ဒီလိုသဘောပေါက်သဘောကျနားလည်ကြရမှာဖြစ်တယ်ဟောတစ်ဖက်ကကြတော့အသင်္ခတာအသင်္ခတာကြတော့သူကပြောင်းပြန်အသင်္ခတာကြတော့ခုနအကြောင်းတရားတို့သည် ပေါင်းစုံဆက်ရောက်၍စီမံပြုလို့အပ်သည်မဟုတ်ကုန်သောတက်တဲ့ဘာသာပြန်တော့အကြောင်းတရားတွေကပေါင်းစုံပြီးတော့စီမံပြုလို့ထားအပ်တဲ့တရားမဟုတ်တာ ဒါကိုအသင်္ခတတရားတဲ့အဲ့လိုပေါ့လောကမှာတဲ့အဲ့လိုသင်္ခတတရားတွေဆိုတာလည်းရှိတယ်အသင်္ခတတရားတွေဆိုတာလည်းရှိတယ်တဲ့အဲ့လိုသင်္ခတတရားအသင်္ခတတရားတွေရှိတဲ့အထဲမှာသင်္ခတအသင်္ခတတရားတွေထဲမှာတဲ့ဝိရာဂောကိလေသာအလုံးတို့ပျက်စီးရာ နိဗ္ဗာန်တရားကို ဟောဒီစကားလေးတခုဝိရာဂောကိလေသာအလုံးတို့ပျက်စီးရာနိဗ္ဗာန်တရားကိုဟော နိဗ္ဗာန်ဆိုတာ ကိလေသာအလုံးတို့ဤပျက်စီးရာဘာရဲ့ပျက်စီးရာကိလေသာအလုံးတို့ပျက်စီးရာနေရာပါဗျာအဲ့ဒီနေရာမှာဦးဇင်းတို့နောက်ပိုင်းမှာသွားမယ်အပိုင်းလေးတော့ရှိတယ်သူဆိုဒီနေရာလေးမှာတခုထပ်ပြီးတော့ပြောချင်တာလေးပေါ့အဲ့တော့ကိလေသာအလုံးတို့ဤပျက်စီးရာဟောအဲ့တော့ဒကာကြီးတွေဒကာမကြီးတွေကိလေသာအလုံးတို့ဤပျက်စီးရာကိုနိဗ္ဗာန်နောက်ဆုံးမှာဦးဇင်းတို့ ကိလေသာအလုံးတို့ဤပျက်စီးရာနိဗ္ဗာန်တရားကိုဟောနိဗ္ဗာန်ဆိုတာကိလေသာအလုံးတို့ဤပျက်စီးရာဒါကြောင့်မလို့သူ့ကိုအကံအကောအမြတ်ဆုံးဟူ၍အကယတိငါဘုရားဟောကြားတော်မူတယ်ဒါကြောင့်မလို့နိဗ္ဗာန်ကိုတော့အမြတ်ဆုံးလို့ဒါဘုရားရှင်ကဟောကြားတာဘာကြောင့်လို့လို့မေးတော့ကိလေသာတရားအလုံးတို့ဤပျက်စီးရာဖြစ်လို့ကိလေသာတရားအလုံးတို့ဤပျက်စီးရာဖြစ်တဲ့အတွက်ကြောင့်နိဗ္ဗာန်အဲ့တော့ဒီနေရာမှာကိလေသာအလုံးတို့ဤပျက်စီးရာဖြစ်တဲ့နိဗ္ဗာန်ကိုဘာကြောင့်အမြတ်ဆုံးလို့ ခေါ်ရတာတုံးလို့မေးတဲ့အခါကျတော့လောကမှာတကကြီးကြီးတကမကြီးကြီးကြည်လိုက်စမ်းဦးဇင်းတို့မျက်မှောက်လောကကြီးကိုပဲကြည်အဲ့မျက်မှောက်လောကကြီးကိုကြည်လို့ရှိရင်အဲ့မျက်မှောက်လောကကြီးမှာတခါလဲမငင်းညမ်းမှုတွေနိုင်တဲ့တလူပြုမှုတွေအာဆိုရင်တော့ကတွေကြောင်းကြရတာတွေအဲ့ဒါတွေအားလုံးဒီဘယ်မှာ အခြေခံတုံးလို့မေးတော့ကိလေသာကြောင့်ကိလေသာပေါ်မှာအခြေခံနေဘယ်မှာအခြေခံကိလေသာပေါ်မှာအခြေခံပါတယ်ဗျာ အဲ့ကိလေသာတွေများရင် များသလောက်မငြိမ်းချမ်းဘူးနံပါတ်1အဲ့ဒီကိလေသာတွေရှိနေတဲ့ကိလေသာတွေကိန်းအောင်နေတဲ့ပုံကူတယောက်တန်းလည်းမငြိမ်းချမ်းဘူးနံပါတ်1နံပါတ်2အဲ့ကိလေသာတွေငြိမ်းချမ်းကိလေသာတွေရှိနေလို့ကိလေသာတွေကြောင့်မငြိမ်းချမ်းတဲ့ပုံကူစီစပြီးတော့သူကဟို create လုပ်တော့တာပဲပြဿနာပြဿနာတွေကိုဒါစပြီးတော့သူကဟိုပြဿနာလောက်တာပေါ့နော်ပြဿနာစပြီးတော့လုပ်တယ် ပြဿနာတွေသူတို့ကြောင့်ပေါ်လာတယ်အဲ့မငြိမ်းချမ်းတဲ့ကိလေသာတွေတိတ်ညားနေတာကိလေသာဆိုတာပုထုဇဉ်ဖြစ်တော့ကိလေသာမရှိရဘူးလို့ဦးဇင်းတို့မပြောဘူးထိုက်တဲ့ကိလေသာတော့ယဟနာမှာမဟုတ်ပဲကိလေသာတော့မရှိဘူးလားရှိပါတယ်ဗျာရှိတာဗောတို့ဒကာကြီးတွေဒကာမကြီးတွေလည်းကိလေသာ ရှိတာပဲပုထုဇဉ်ဘွားပဲဟောယဟန်တန်ဃာတွေကိုအာသောကုန်ခန်းတဲ့ယဟနာအဖြစ်ကို မရောက်သေးရင်ဒါဆာယံဆာယံကိလေသာတွေတော့ရှိနေမှာပဲ အဲ့တော့လောကမှာကြည့်ရင်ရေပုံရာအပြင် ကြည့်ရင်ယန္တာမဟုတ်သေးသဖြင့်တော့ကိလေသာတရားတွေဆိုတာရှိနေတာပဲတွန့်တော့ရှိတဲ့ရှိတတ်တဲ့တာမန်ကိလေသာတဲ့ကြောလွန်ပြီးတော့လွန်လွန်ကဲကဲရှိနေခြင်းကိုဒီနေရာမှာကိလေသာရှိတယ်လို့ပြောချင်တာအဲ့တော့ကိလေသာဆိုတာဟိုတာမန်ရှိတဲ့ရှိတတ်တာနဲ့ကြောလွန်ပြီးတော့ပေါ့လွန်လွန်ကဲကဲကြီးများများကြီးမတော်မတရားကြီးပေါ့အဲ့လိုကိလေသာတွေများလာတဲ့ပုံကိုတယောက်ကဘာဖြစ်တော့နံပါတ်1သူ့မှာတိတ်ပြီးပူလောင်တယ် ဒါကိလေသာနည်းနည်းရှိနေပူလောင်တာပဲနော်ဦးဇင်းတို့ကကိလေသာလေးနည်းနည်းရှိလို့မပူလောင်ဘူးဒါလို့ပြောချင်တာတော့မဟုတ်ဘူးကိလေသာကတော့ပူလောင်စေတတ်တာမှန်ပေမဲ့ဒီနေရာမှာလွန်လွန်ကျူးကျူးပေါ့လေအာအထူးကိုကိလေသာတွေက များနေပြီဘယ်ကိလေသာတွေများပြီဆိုတဲ့ပုံကူဒီအဲ့ဒါဒကာကြီးဒကာမကြီးအဲ့ပုံကူတွေရဲ့စိတ်နှလုံးဘလို့မှမအေးချမ်းတော့အမြဲတမ်းသူတို့ကဘာလို့လဲဆိုစိုးရင်တော့ကတွေပြည့်နေတယ်ဘာဖြစ်လို့လဲသူတို့ရဲ့ကိလေသာကြောင့်ဘာကြောင့်နော်သူတို့ရဲ့ကိလေသာကြောင့်ပါဗျာ အဲ့ကိလေသာကြောင့်သူတို့ရဲ့ကိလေသာကြောင့်သူတို့ရဲ့စိတ်နှလုံးဒီမအေးချမ်းဘူးမအေးချမ်းတဲ့အခါကျတော့ဘာစဖြစ်တုံးဆိုတော့အဲ့ဒီမှာအဲ့ဒီကိလေသာတွေကအပေါ်မှာအခြေခံပြီးတော့နံပါတ်1တွေးမယ်အဲ့တွေးတော်မှုကြံစီမှုတွေဒီတယ်ဘလို့မှအမှန်ဘက်ကိုဥမတည်တော့အဲ့အမှန်ဘက်ကိုဥမတည်တဲ့အတွေးခေါ်တွေနဲ့တွေးခေါ်စဉ်းစားနေတဲ့ပုံကူတယောက်ကပြောဆိုမှုတွေဒီလည်းပဲဒကာကြီးဒကမကြီးတွေအမှန်နဲ့တော့အလှမ်းဝေးနေအောင်ပါပဲဘာနဲ့အလှမ်းဝေးနေမှာ အမှန်နဲ့တော့အလှဝိနေမှာပါဗျာဒါကြောင့်မလို့တို့တကကြီးဒီကမကြီးလောကမှာကြီးအချို့ချို့ပုဂ္ဂိုလ်တွေစကားပြောရင်အဲ့ပုဂ္ဂိုလ်တွေရဲ့စကားကိုနားထောင်ကြည့်စကလုံးကိုနားထောင်လိုက်တာနဲ့ကိုဒီပုဂ္ဂိုလ်တွေတဏ္ဍာမှာမငြင်းညမ်းဘူးစိုးရိမ်မှုတွေတိတ်များနေတယ်ဒီပုဂ္ဂိုလ်ရဲ့စကလုံးတွေဒီမမှန်ကန်ဘူးသူတို့တဏ္ဍာမှာကိလေသာတွေတိတ်ပြီးတော့ကြီးစိုးနေပြီကိလေသာတွေကနှိမ့်ဆက်ကိုခံနေရပြီလို့တို့တကကြီးဒီမကြီးမသိနိုင်ဘူးလားသိနိုင်ပါတယ်ခင်ဗျာ သိနိုင်တယ်နောက် တစ်ချက်သူကတဆင့်တက်ပြီးတော့ကြည်လိုက်ပြန်တော့အဲ့လိုပုံကူမျိုးတွေကခုနဒီကိလေသာပေါ်မှာအခြေခံပြီးတော့တွေးခေါ်နေတဲ့ထို့လွန်ခဲ့တဲ့ပေါ့လွန်ခဲ့တဲ့ကိလေသာတွေပေါ်မှာအခြေခံပြီးတော့ဒါတွေးခေါ်ကြံစနေတဲ့ပုံကူတယောက်ကလောက်ရက်ဒကာကြီးတွေဒကာမကြီးတွေဘလို့မှလောကကိုငြင်းရမ်းစေတဲ့အကြောင်းမဖြစ်နိုင်ဘူးလောကအတွက်အကျိုးရှိစေတဲ့အကြောင်းမဖြစ်နိုင်ဘူးအဲ့ဒီလောက်ရက်တွေ ဘာဖြစ်လို့ရုံမေးတော့ကိလေသာပေါ်မှာ အခြေခံထားလို့ဘယ်ပေါ်မှာအခြေခံထားလို့ကိလေသာပေါ်မှာအခြေခံလို့ပါဗျာဒါမဲ့ဒီကိလေသာတွေဦးဇင်းတို့ထပ်ပြီးတော့ပြန်ပြီးတော့သဘောပေါက်အောင် ပြောပါမယ်ဒီကိလေသာပေါ်မှာအခြေခံတယ်လို့ပြောလိုက်ခြင်းဒီကိလေသာဒီအလွန်အကျူးဒါတော်တော်ကိုလွန်လွန်ကဲကဲဖြစ်နေတဲ့ကိလေသာကိုရည်သူခြင်းဖြစ်တယ်ဘာဖြစ်လို့တော့ဦးဇင်းတို့ဖျားလောင်းတည်လည်းပဲပါရမီဖြည့်ခြင်းခဲ့တဲ့ဘဝတွေဒီဒါပုထုဇဉ်ဘဝလည်းပဲပါရမီတွေကိုဖြည့်ခြင်းခဲ့တာဖြစ်တယ်တို့အတွက်ကြောင့် ပုထုဇဉ်ဘဝပုထုဇဉ်ဘဝနဲ့တဏ္ဍာခီကိုကျင်လည်နေရတဲ့တတ္တဝါတဦးတယောက်မှာကိလေသာဆိုတာတော့ရှိနေသေးတာပဲ။ဘာဆိုတာရှိတယ်။ကိလေသာ ရှိနေသေးပါတယ်ဗျာ။တို့တက္ကကြီးရဲ့တက္ကမကြီးရဲ့တဏ္ဍာမောကုရေပုံရပြောကိလေသာမရှိဘူးလား။ရှိပါတယ်ဗျာ။ရှိတာပဲ။အဲ့လိုပဲဘုရားလောင်းမှာလည်းကိလေသာရှိ။ဒါပေမဲ့အဲ့ကိလေသာကခုနပြောတဲ့ရှိတဲ့ရှိတိုက်တယ်ပေါ့ ကိလေသာမျှတာဖြစ်တယ်လွန်လွန်ကျူးကျူးကြီးရှိနေတဲ့ကိလေသာမဟုတ်တဲ့အတွက်ကြောင့်ထိုပုဂ္ဂိုလ်ရဲ့အတွေ့အခေါ်တွေသည်နံပါတ်1အမှားဘက်ကိုဥမတည်တနည်းအားဖြင့်ပေါ့ကောင်းကျိုးနဲ့ဆိုးကျိုးမှာကောင်းကျိုးဘက်ကိုပဲဥတည်ဥတည်ရဲ့အတွက်ကြောင့်ထိုပုဂ္ဂိုလ်ရဲ့အပြောအဆိုထိုလိုပုဂ္ဂိုလ်တွေကကာယေကံလို့ခေါ်တဲ့လောက်ကင်မှုတွေဒီဒါကကောင်းတယ် ဘက်ကိုပဲဥတည်တယ်ကောင်းကျိုးတရားတွေကိုပဲဖြစ်စေတယ်ယနေ့မျက်မှောက်ကတို့တကကြီးတွေတကမကြီးတွေဆရာဝန်တွေဆိုကြပါလို့ဆရာဝန်တွေဒီအတမွေးဝမ်းကြောင်းဒီအဆရာဝန်မှုနဲ့အတမွေးဝမ်းကြောင်းပြီးတကကြီးတွေနေ့စဉ်တွေးခေါ်နေမယ်ရေပုံရတွေးခေါ်နေတာဒီဒီဒီလူနာကိုဘယ်ပုံဘယ်ပန်းဘယ်နည်းလမ်းနဲ့ငါတို့ဒီတက်တာအောင်ဝေဒနာတွေရော့သွားအောင်ဒါပျောက်ကင်းအောင်ဘယ်လိုကုရမလဲဆိုတော့ဒီအတွေးခေါ်တွေနဲ့တွေးခေါ်နေခြင်းဒီကိလေသာမကုန်ခန်းတာမှန်ပေမဲ့ အဲ့အတွေးခေါ်တွေဒီသူတစ်ပါးကိုဘေးဖြစ်စေသလားဘေးမဖြစ်စေပါဘူးခင်ဗျာဒါရေပုံရခြုံငုံပြောရင်ဘေးမဖြစ်စေဘူးဘေးမဖြစ်စေတဲ့အတွေးခေါ်ကိုအခြေခံတဲ့ပုံကူတယောက်ကဒါပုံကူတယောက်ကပြောဆိုတွေအလောက်ကိုင်းတွေဟာလေလောကကိုအကျိုးပြုနေဦးမှာပဲဒါပေမဲ့ခုနပြောတဲ့လွန်လွန်ကျူးကျူးကိလေသာတွေနှလုံးသားမှာကိန်းအောင်နေတဲ့ပုံကူတွေကအကြံစီကဒါကောင်းကျိုးဘက်ကိုဥမတည်ဘူးအဲ့ပုံကူတွေရဲ့အပြောအဆိုတွေအလောက်ကိုင်းတွေကြီးတခါတည်း တတ္တဝါတွေကိုအကျိုးမဖြစ်စေဘူးတတ္တဝါတွေအတွက်ဆင်းရဲဒုက္ခလောကလူသားတွေအတွက်ဆင်းရဲဒုက္ခကိုသာဖြစ်စေတယ်ဆိုတာကိုဒါကိုသဘောပေါက်ကြရမယ်ဒါကြောင့်မို့လို့ဒီတော့ပြောနေတာကဘာလဲလို့ပြန်ဖြုတ်ပြောတဲ့အခါကျတော့ကိလေသာတွေနှိမ့်ဆက်ခံနေရတဲ့လွန်လွန်ကျွတ်ကျွတ်သောကိလေသာတွေနှိမ့်ဆက်ခံနေရတဲ့တတ္တဝါတွေဒီလောကမှာပူလောင်ရတယ်ဆင်းရဲဒုက္ခတွေနဲ့ကြုံကြရတယ် ဒါကြောင့်မလို့ဒီမှာဝိရာဂောကိလေသာအလုံးတို့ပျက်စီးရာနိဗ္ဗာန်တရားကိုဟောနိဗ္ဗာန်မှာကျတော့အဲ့ကိလေသာတွေမရှိတော့ဘူးကိလေသာတွေဖြည့်ဆည်းပြလိုက်ပြီးအဲ့ကိလေသာတွေမရှိတော့တဲ့အတွက်ကြောင့်နိဗ္ဗာန်ကိုတော့ဘာဖြစ်တော့ဝိရာဂကိလေသာအလုံးတို့ပျက်စီးရာနိဗ္ဗာန်တရားကိုအကံအကောအတာဆုံးအမြတ်ဆုံးဟူ၍အကယတိငါဘုရား ဟောကြားတော်မူ၏ဒါကြောင့်မလို့ဘုရားရှင်ကနိဗ္ဗာန်ကိုအတာဆုံးအမြတ်ဆုံးလို့ဟောတာဘာဖြစ်လို့တော့အဲ့ ပူလောင်မှုတွေဆင်းရဲဒုက္ခမှုတွေတောကတွေစိုးရိမ်စရာတွေကြောင်းကြစရာတွေလောကကြီးမှာလူသားတွေမှာဘေးဖြစ်စေတဲ့အကြောင်းတရားတွေကဲအခြေခံဖြစ်တဲ့ကိရိတာတွေမရှိတော့တဲ့အရာဖြစ်လို့နိဗ္ဗာန်ကိုအသာဆုံးအမြတ်ဆုံးလို့ပြရှင်သည်ဩတာတဲ့ဒါနိဗ္ဗာန်ရဲ့ဥစွာပထမမြင့်မြတ်ဘုံပေါ့နော်အဲ့နိဗ္ဗာန်ကိုကောင်းပြီအဲ့တော့ ဝိရာဂောကိလေသာအလုံးတို့ပြည့်စည်ရာနိဗ္ဗာန်တရားကိုအကံအသာဆုံးအမြတ်ဆုံးဟူ၍အခါရတိငါဘုရားဟောကြားတော်မူ၏ကောင်းပြီဘုရားရှင်ကတော့နိဗ္ဗာန်ကိုအသာဆုံးအမြတ်ဆုံးလို့ဟောပြီးတဲ့နောက်ဘာပြောတော့ယရိတံဝိရာဂောအကျင်ဝိရာဂတရားသည်အဲ့ဒီဝိရာဂတရားဆိုတာဘာပြောတာတော့ဘုရားရှင်ကထပ်ပြီးတော့ဖြေတယ်ယရိတံဝိရာဂောအကျင်ဝိရာဂတရားသည်မဒနိမာတနော ရာဂသာတာအမှုအယူတရားတို့ဤအမှုပြတုံးကုံဆုံးရလည်းဖြစ်ပေ၏ဩဒါခုနပြောတဲ့နိဗ္ဗာန်ရဲ့ဒုတိယဒါဖွင့်ဆိုလိုက်တဲ့ဂုံမုတ်တကူဘာပြန်ပြောတော့မရဏိမာတနောရာဂဇာတာအမှုအယူတရားတို့ဤအမှုပြတုံးကုံဆုံးရလည်းဖြစ်၏ဒီစကလုံးလေးတင်ဦးဇင်းတို့ကဒီနေ့တရားမှာတော်တော်လေးကျင့်납သွားတယ်။ဘာဖြစ်လို့လဲဆိုတော့ကြည်တန်းတကယ်ကြီးတကယ်မကြီး မရနေမာဒနောရာဂသာတာအမှုအယူတရားတို့ဤပြတ်သုံးကုံဆုံးရလည်းဖြစ်နိဗ္ဗာန်ဆိုတာရာဂစားတဲ့တရားတွေပေါ့ရာဂစားတဲ့တရားလို့ခေါ်တယ်ရာဂသာတာအမှုအယူတရားတို့ဤရာဂတရားတွေဒီတခါကြီးဒီကမကြီးတတ္တဝါတွေကိုမူးသွားအောင်ယူသွားအောင်လုပ်တယ်ဘယ်လိုလုပ်တော့ယူသွားအောင်မူးသွားအောင်လုပ်နိုင်ပါတယ်ခင်ဗျာ အေးယူတော်မူတော်တနည်းအားဖြင့်မူတော်ယူတော်လုံနိုင်ရဲ့အဲ့ရာဂတရားတွေကအဲ့တော့ဒီနေရာမှာတော့ရာဂဆိုတာဦးဇင်းတို့ရာဂတို့မာနတို့ဒါပါပါတယ်အဲ့တော့ဟိုခြုံပြောလို့ရှိရင်တော့ပပိစတရားတွေကပြောကြမလို့ဆိုလို့ရှိရင်တဏမာနဒိဋ္ဌိပေါ့တဏယရာဂကိုယူရတယ်မာနအရာကတော့မာနပဲပေါ့နော်ဒိဋ္ဌိဆိုတဲ့အမြင်မှာပေါ့အဲ့သုံးပါးကိုအခြေခံတာပဲအဲ့သုံးပါးကိုအခြေခံတော့ခုနဒါကိုပပိစတရားလို့လည်းခေါ်တယ်အဲ့သုံးပါးကိုအခြေခံပြီးတဲ့အခါတတ္တဝါတွေဒီဘာဖြစ်ကြတော့ဆိုတော့ အဓိကတော့ဒိဋ္ဌိကတရားခံမှုအဲ့တော့ဒိဋ္ဌိဆိုတဲ့ဒီအမြင်မှားမှုအယူမှားမှုအတွေ့အကြုံမှားမှုတွေကိုဖယ်လိုက်လို့ရှိရင်အဓိကအကြောင်းတရားကကနော်တဏှာနဲ့မာနဘာနဲ့ပါတဏှာနဲ့မာနပါဗျာတဏှာလို့ဆိုတဲ့လူချင်းတတ်မဲ့မှုလူချင်းနဲ့လူချင်းနဲ့လူချင်းနဲ့မြင်မြင်သမျှလူချင်းနဲ့ဟုတ်ပလားအဲ့ဒါတဏှာနောက်တစ်ခါမာနရှိလာတော့အခါကျတော့အဲ့ရှိတဲ့ပုံမှာလဲမာနမာနဆိုတာပစ္စည်းဥစ္စာရှိလဲပစ္စည်းဥစ္စာပုံမှာမာန အာနာကဂုံရှိတဲ့ဂုံပေါ်မှာမာနအာနာရှိတဲ့အာနာပေါ်မှာအာနာယူတဲ့အာနာနဲ့မာနဖြစ်တာပဲဟုတ်ပလားနောက်ကယူကျင်တာကတော့လောဘကကတော့စိစိဥစ္စာဆိုတဲ့လူကျင်တာပဲအခွင့်အရေးဆိုတဲ့လူကျင်တာပဲလူကျင်မှုတွေလူကျင်မှုတွေအခွင့်အရေးဆိုတာလည်းလူကျင်တာပဲအာနာဆိုတဲ့လူကျင်တာပဲဘာမဆိုမြင်မြင်သမျှအကုန်လူကျင်နေရင်တော့အဲ့လောဘကတကကြီးဒီမကြီးခုနပြောတယ်မတော်မတရားလောဘမဖြစ်မသွားဘူးလားဖြစ်သွားပါတယ်ဖေဟာ အဲ့ဒါကိုပြောတာဒီကြောင့်မလို့ဦးဇင်းတို့ကိဏိတာဆိုတာကတော့ဒါမန်ပုထုဇဉ်ဒီမှာလည်းကုန်ခန့်ထားတာတော့ပယ်ရှားထားတာတော့မဟုတ်ဘူးသို့ပေမဲ့ဒီနေရာမှာပြောချင်တာကအလွန်အကျူးထူးခဲ့တဲ့ဒီကိဏိတာတွေကိုပြောချင်တာကောင်းပြီအဲ့တော့မရနိုင်မရနောရာဂဇာတာအယူအမှုတရားတို့ဤအမှုပြတ်သုံးကုံဆုံးရလဲဖြစ်၏ဟောနိဗ္ဗာန်ကြတော့အဲ့ဒီရာဂဇာတာအယူအမှုတရားတွေဤအမှုပြတ်သုံးကုံဆုံးရဖြစ်တယ်အကယ်၍မြတ်ဒါကြောင့်မလို့ဦးဇင်းတို့ဒီနေရာမှာ သင်္ခတနဲ့အသင်္ခတကိုပြန်ပြောဒကာကြီးတွေဒီပိုင်းလေးကတော့နားကြည့်ကြည့်နဲ့နားကြနော်နည်းနည်းတော့သူကဟိုဟိုလောကဝိမာရီနဲ့ပုံပမာရီနဲ့ပြောတဲ့ပြောလို့လေရတဲ့တရားမျိုးမဟုတ်တဲ့ပဲနားကြည့်ကြည့်လေးနဲ့တော့ view ဆိုင်ပြီးနားထောင်မှုလိုတယ်အဲ့တော့ဦးဇင်းတို့ပြန်ပြီးတော့သင်္ခတနဲ့အသင်္ခတနှစ်ခုကိုပြန်ပြောကြည့်ရအောင်အဲ့တော့ခုနသင်္ခဏဆိုတာအကြောင်းတရားတွေပေါင်းစုံပြီးတော့ပြုပြင်มาဖြစ်တဲ့တရားအသင်္ခရကအကြောင်းတရားတွေပေါင်းစုံပြီးပြုပြင်လို့ဖြစ်ပေါ်လာတဲ့အကြောင်းတရားမဟုတ်ဘူးဆိုလိုရင်းကသူ့မှာအကြောင်းမရှိဘူး အသင်္ခတမှာအကြောင်းမရှိဘူးပဂတိအရှိတရားတစ်ခုသာဖြစ်တယ်အကြောင်းကြောင့်ရှိတာလားမဟုတ်ဘူးအကြောင်းကြောင့်ဖြစ်ပေါ်လာတာမဟုတ်ဘူးဒါကိုအသင်္ခတလို့ခေါ်တယ်ဟောနောက်တစ်ခါသင်္ခတကြတော့ခုနပြောတယ်အကြောင်းကြောင့်ဖြစ်လာအကြောင်းရှိမှဖြစ်တဲ့တရားအကြောင်းတွေညီညွတ်မှဖြစ်တဲ့တရားပဲဒါကိုသင်္ခတခေါ်တယ်အခုဒီနေရာမှာအဲ့အသင်္ခတဆိုတဲ့အကြောင်းကြောင့်ဖြစ်ပေါ်တဲ့တရားမဟုတ်တဲ့အသင်္ခရလို့ခေါ်တဲ့နိဗ္ဗာန်အဲ့နိဗ္ဗာန်ကဘာလဲလို့မေးတော့ခုနဒီ သင်္ခါရတရားထဲမှာအကျုံးဝင်တဲ့ဒီရာဂစတဲ့တရားတွေပေါ့အယူအမူတရားတွေရာဂစတဲ့အယူအမူတရားတွေကအဲ့အယူအမူတွေပြတ်သုံးသွားစေရဲ့တရားကိုဒါအသင်္ခတနိဗ္ဗာန်လို့ပဲခေါ်တာလေအဲ့တော့ဒီညမှာဦးဇင်းတို့ဒါပဋ္ဌာန်းဒေသနာနည်းနဲ့ပြန်ပြီးတော့ကြည့်ကြမယ်ဆိုရင်ဦးဇင်းတို့နိဗ္ဗာန်ဒီဘယ်တော့ဖြစ်ဖြစ်နိဗ္ဗာန်ကတချို့နေရာတွေမှာဟိုပစ္စည်းနဲ့ ပစ္စယုတ်ပံပေါ့နော်ဒီလိုရှိတယ်ပဋ္ဌာန်းမှာဆိုပစ္စည်းနဲ့ပစ္စယုတ်ပံလို့ရှိတဲ့အခါပစ္စည်းဆိုတဲ့အကြောင်းဘက်မှာပဲနိဗ္ဗာန်ကြီးရှိတယ်အကျိုးဘက်မှာနိဗ္ဗာန်ကမရှိဘူးနိဗ္ဗာန်ဒီအမြဲတမ်း तू ကအကြောင်းဘက်မှာပဲရှိတယ် तू ကအကျိုးတရားအနေနဲ့မှမရှိဘူးဘာကြောင့်လို့မေ့တော့ तू ကအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားမျိုး မဟုတ်တဲ့အတွက်ကြောင့်မဟုတ်တဲ့အတွက်ကြောင့်သင်္ခတတရားတွေကသာသူကအကျိုးနေရာမှာရှိနိုင်ပြီပဲအတ္တင်္ခဏအမိရတဲ့နိဗ္ဗာန်တရားဒီအကျိုးနေရာမှာမရှိဘူးအကြောင်းနေရာပဲရှိတယ် အခုဒီနေရာမှာမရဏိမာဒနာအရာပြောကြမယ်ဆိုရင်အဲ့ဒီနေအတင်ခတလို့ခေါ်တဲ့နိဗ္ဗာန်တရားတော်မြတ်ကြီးဒီခုနအကြောင်းတရားအနေမှာတည်ပြီးတော့အဲ့ဒီအတင်ခတလို့ခေါ်တဲ့နိဗ္ဗာန်တရားတော်မြတ်ကြီးကြောင့်ဒီနေ့အပြင်အဲ့နိဗ္ဗာန်တရားတော်မြတ်ကြီးဒီဒီရာဂစတဲ့အယူအမှုတရားတို့ဤအမှုပြတ်သုံးကုံဆုံးရာဖြစ်တယ်။ဩနိဗ္ဗာန်ကိုရောက်မှအယူပြောင်းမယ်လို့ပြောတာပဲ။အယူယောဂ ပျောက်မယ်လို့အယူဘဝကဂွန်းလုံးကျွတ်လွတ်မယ်လို့ပြောတာပဲဟုတ်ပလားတခါကြီးဟုတ်ပါတယ်ခင်ဗျာကဲအဲ့တော့ဗာပြောချင်တာတော့ဆိုတော့ခုယူနေတဲ့ပုံကိုယ်ကြီးမူးနေတဲ့ပုံကိုယ်ကြီးကြည့်လိုက်ဥမာရာဂကြောင့်ပေါ့လေယူနေတယ်မူးနေတယ်အာမာနကြောင့်ယူနေတယ်မူးနေတယ်အဲ့ပုံကိုယ်ကြီးရဲ့အယူအမူဘယ်ကြမှာပျောက်နိဗ္ဗာန်ရမှာပျောက်ပါမယ်ခင်ဗျာနိဗ္ဗာန်ရမှာပျောက်မှာပဲအဲ့တော့အဲ့တော့ဦးဇင်းတော်ကဒီကလေးကြားလို့ရှိရင်အယူကိုတော့အယူလို့တော့မြင်အောင်ကြည့်ရမယ်ဒါပေမဲ့ သူနဲ့တော့သွားမရောဘူးမလိုဘူးလားလိုပါတယ်ဗျာအဲ့တော့ဦးဇင်းတို့ဒီနံပါတ်1အယူကိုယူမှန်သိဖို့လိုတယ်အမိုးမိုးနေတဲ့လူကိုမိုးမှန်သိဖို့လိုတယ်နံပါတ်2သူနဲ့ကိုကရောဖို့တော့ဒါမရောအောင်ကြိုးစားရသူနဲ့ကိုကရောမိသွားရင်ကိုလည်းပဲအိုက်စင်ပါသွားမှာပဲဆိုကြမှာဆိုအယူတယောက်ကလောကကြီးမှာရက်ရောင်မှာမငင်းချမ်းအောင် လုပ်နေတယ်အဲ့ပုံကိုနဲ့ကိုကသွားပေါင်းမိရင်ကိုဒီလည်းပဲအဲ့ဒီရက်ရောင်မငင်းချမ်းအောင်လုပ်တဲ့စီးမှာကိုကပါမသွားဘူး ပါသွားနိုင်ပါတယ်ခင်ဗျာပါသွားနိုင်နေဒါတို့တခါကြီးဒီကမကြီးသဘောပေါက်ကြရမှာနော်အားလုံးကအဲ့တော့တခါလေးမှငါကဗာဆိုင်လို့တော့ငါမအယူမမဟုတ်တာပဲလို့သွားမပြောနဲ့အဲ့အယူနဲ့သွားပြီးပေါင်းမိယုံတဲ့ကိုပဲကိုဒီလည်းပဲအဲ့ဒီအယူလုံနေတယ်ရက်ရွာကမငြင်းညမ်းမှုမငြိမ်သက်မှုတွေကိုကိုဒီလည်းပဲဒါအဲ့ရရရဲ့မငြိမ်းချမ်းမှုမငြိမ်သက်မှုတွေဖြစ်အောင်လုပ်တဲ့အထက်မှာကိုကအကျုံးဝင်မသွားဘူးလားအကျုံးဝင်သွားနိုင်ပါတယ်ခင်ဗျာ ဩဒီလိုလဲဒါမိမိတို့ကနားလဲကြရမယ်ဒါကြောင့်မလို့တရားဆိုတာကတကယ်လေ့လာပြီးတော့ကျင့်သုံးရင်ဦးဇင်းတို့နိဗ္ဗာန်တကူတည်းဒီအကျိုးပေးတာမဟုတ်ဘဲနဲ့ဦးဇင်းတို့ပြစ္ဆုတ်ပံဘဝအတွက်ကိုဒါအကျိုးများတဲ့ကျင့်စဉ်တရားတွေဖြစ်မလာဘူးလားဖြစ်လာပါတယ်ခင်ဗျာဒါကြောင့်မလို့နိဗ္ဗာန်တရားဖေဗုဒ္ဓဟောကြားတော်မူတဲ့တရားတော်တွေဒီလောကုတ္တရာအကျိုးတရားတက်တက်တာမဟုတ်ဘဲနဲ့ လောကီအကျိုးလောကုတ္တရာအကျိုးဆိုတဲ့အကျိုးနှစ်ပါးကိုဒါထင်ရှားဖြစ်ပေါ်စေတာဒါဗုဒ္ဓဟောကြားတဲ့တရားဓမ္မတွေကဂုံရီထဲမှာ ပါတယ်လို့ဒီလိုနားလည်ရမယ်။ကောင်းပြီအဲ့တော့ဒါဒုတိယမြောက်နိဗ္ဗာန်ရဲ့ဂုံရီပေါ့။ယရိတံယောအယံဝိရာကောအကျင်ရဝိရာကတရားဒီဝါရာကကိလေသာတို့ဤပျက်စီးရာတရားဒီ မရနေမာတနောရာဂသာသာအယုအမှုတရားတို့ဤအမှုပြတ်သုံးကုံဆုံးရလဲဖြစ်ပါ၏ဒါကြောင့်မလို့အဲရာဂသာတွေရာဂကြောင့်ယူမယ်မှုမယ်အာမာနတွေကြောင့်ယူမယ်မှုမယ်အဲ့လိုရာဂကြောင့်မာနကြောင့်ယူနေတဲ့မူးနေတဲ့ပုံကူတွေအဲ့အယူမှုတွေပြတ်သုံးရသည်လဲနိဗ္ဗာန်ပဲတဲ့ဒါတစ်ချက်နောက်တကဒီဟာနဲ့ပတ်သက်လို့ဦးဇင်းတို့အထာကရာကိုမှီးပြီးတော့ဖွင့်ဆိုထားတာလေးတစ်ခုရှိတယ်ဒါတော့ဘုဒ္ဓတပေါ့ ဝါရာဂဇာသောမူရီစေတတ်သော တရားတို့ကို ခြေမုံဖြည့်စည်းအပ်ရလည်းဖြစ်ပေ၏ဟောအဲ့ရာဂဇာရှိတယ်ခုနတရားတွေပေါ့အဲ့တရားတွေကိုဖြည့်စည်းပြတဲ့တရားနိဗ္ဗာန်ကဖြည့်စည်းပြတာအမှဆိုကြမှာဆိုပုဂ္ဂိုလ်တူတယောက်ကဝိပဿနာဉာဏ်တွေကိုခုနဝိသုဒ္ဓိခုနှစ်ပါးကျင့်ကြင်အတိုင်းအစဉ်တိုင်းကျင့်ခဲ့လို့ဒီနိဗ္ဗာန်ကို မျက်မှောက်ပြုပြီဆိုကြဆိုနိဗ္ဗာန်ကိုမျက်မှောက်ပြုလို့ဝိပဿနာရင့်ကျက်တဲ့ဝိပဿနာဉာဏ်ရဲ့အဆုံးမှာနိဗ္ဗာန်ကိုမျက်မှောက်ပြုရင်အဲ့နိဗ္ဗာန်တရားတော်မြတ်ကြီးကိုအောင်ပြုလိုက်တာနဲ့တပြိုင်တည်းအဲ့နိဗ္ဗာန်တရားတော်မြတ်ကြီးကဒီပုဂ္ဂိုလ်တူတယောက်မှာရှိနေတယ်ဆိုကြပါစို့သောတပတိမဉ္ဇဏ်ရရင်ပဲဒိဋ္ဌိနဲ့ဝစီကိစ္စအချို့ဆိုကြဆိုအဲ့ဒီနဲ့ဒိဋ္ဌိနဲ့ဝစီကိစ္စကိုအကျွင်းမဲ့ပယ်ရှားပြလိုက်တာအဲ့တော့အကျွင်းမဲ့ပယ်ရှားပြလိုက်တာဘာပယ်ရှားပြတာလဲဆိုတော့မဉ္ဇဏ်ကပယ်ရှားပြတာမှန်တယ်ဒါပေမဲ့အဲ့မဉ္ဇဏ်ဒီနိဗ္ဗာန်ဆိုတဲ့အာယုံကိုရပါမှာ ဒီဆိုင်တဲ့ကိလေသာတွေကိုဆိုင်ရဆိုင်ရကိလေသာတွေကိုပယ်တတ်နိုင်တာဟုတ်ပလားဒါကြောင့်မလို့ဦးဇင်းတို့ကိလေသာကိုပယ်တတ်တဲ့အကြောင်းတရားဒီတက်ရိုက်ပြောရင်တော့ဒါမညံကဆိုင်ရကိလေသာတွေကိုအကျွတ်မဲ့ပယ်တတ်လိုက်တာဖြစ်တယ်သို့တော့အဲ့မညံဒီသူ့တက်တက်ပယ်တတ်နိုင်တာမဟုတ်ဘူးနိဗ္ဗာန်ဆိုတဲ့အငြင်းချက်ကြီးကိုအာယုံပြုတ်ပြီးပါမှဒီဘက်ကကိလေသာကိုပယ်တတ်လိုက်တာပဲသို့တော့ဒါကဟိုဘက်ကိုအာယုံပြုတ်တာရှိဟိုအရင်ဖြစ်တယ်ပြီးတော့မှပယ်တတ်တာကနောက်မှဖြစ်တယ်ဒါလိုတော့မဟုတ်ဘူးပေါ့ သဘောပေါက်ပြီးသားပဲတိပယ်ဆိုင်ပွားပဲဒုက္ခကိုဒုက္ခလို့သိတယ်ပြီးတော့မဂ္ဂသစ္စာပွားတယ်ပြီးတဲ့အခါကျတော့ဟိုဟိုနိဗ္ဗာန်ကိုမျက်မှောက်ပြုတယ်ပေါ့တတိကရဏထာယပေါ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတဲ့အခါကျတော့ဘာဖြစ်တယ်တော့အဲ့မှာပေတာပဲဒီကိစ္စတွေကတော့တပြိုင်နက်တည်းဖြစ်သွားတာပဲနိဗ္ဗာန်ကိုအောင်ပြုတာနဲ့ကိလေသာပသက်တာနဲ့တော့တပြိုင်နက်ဖြစ်တယ်သို့တော့ဒီနိဗ္ဗာန်ကိုအာယုံပြုခြင်းတူတဲ့အကြောင်းကြောင့်လည်းဒီမက် ဉာဏ်ကကိတာကိုပက်သက်နိုင်တာလို့ဒီလိုသဘောပေါက်ရမှာဖြစ်တယ်။ဒါကြောင့်မလို့ဒီနေရာမှာအထာကရာလိုကြအတိပ္ပယ်လေးပြန်ပြီးတော့ပြီးမယ်ဆိုရင်နံပါတ်1ကတော့ဒါကဇာတာယုမုတရားတို့ဤအမှုပြတုံကုံဆုံးရလည်းဖြစ်ပြီးဒါကတဏီပြီးတဲ့အခါကျတော့ဝါရာကဇာတာမူရည်စေတတ်သောတရားတို့ကိုခြေမုံပျက်စီးရလည်းဖြစ်ပါပြီ။ဒါမရနေမတနာရဲ့အတိပ္ပယ်ပဲ။အဲ့တော့အဲ့ဒီနေရာမှာမရနေမတနာနဲ့ပတ်သက်လို့ဦးဇင်းတို့ဒီနေရာမှာအထာကရာတွေကပြောတာလေးတခုပေါ့ အဲ့မရနေမာတဏန္တိခုနမရဆိုတာယင်မှုတာပဲနိမထဆိုတာကအဲယင်မှုချင်းမရှိတော့တာပေါ့ဒါကိုပြောတာအဲ့ဒါကိုပြန်ဖွင့်တဲ့အခါကျဘာပြောတယ်တော့အမဒဘာဝဝိနာသံကိစ္စတိအမဒခုနယင်မှုချင်းနေခုနယင်မှုတာကိုမဒအမဒဆိုတော့ယင်မှုချင်းတွေကအမဒဘာဝယင်မှုချင်းတွေကမရှိတော့ဘူးတခါလဲရာဂကြောင့်လူချင်းနဲ့လူချင်းနဲ့လူချင်းနဲ့ခုနပြောတဲ့စီစဉ်ဥစ္စာတွေလူချင်းနဲ့အဂုံနဲ့လူချင်းနဲ့ အာယာတို့လည်းလူကျင်တယ်အာအာနာလည်းလူကျင်တယ်အဲ့လူကျင်တာလူကျင်တာတွေကအကုန်လုံးရာဂပဲအာအဲ့ဒါတွေရပြည့်ခံကြတော့အဲ့ပုံမှာမူတည်ပြီးခုနမမာနာတွေပြည့်ပြန်နေအာငါပဲငါပဲအာငါဆိုတဲ့လူနဲ့တိုင်းတာလို့ကိုဘလူနဲ့မှဟိုသူကအတိုင်းတာမခံကျင်တော့တာအမြဲတမ်းကိုကရှိကနေပြီးတော့သွားကျင်တာအဲ့ဒါကိုဒါမာနခေါ်တယ်အဲ့လိုရာဂတို့မာနတို့တွေအဲ့ရာဂမာနတွေကြောင့်ဘာဖြစ်တယ်လို့ဒီအမဒမှာじゃအဲ့ရာဂမာနတွေကြောင့်ယဉ်မှုမှုတွေ အဘောင်မရှိတော့ဘူးတဲ့ယင်မှုမှုတို့မရှိရနောက်တစ်ခါဘာဖြစ်တော့ဝိနာတံကိစ္ဆန္တိတိဝိနာတံကိစ္ဆန္တိဝိနာတံပျက်စီးခြင်းသို့ကိစ္ဆန္တိရောက်ကုန်၏ဣတ္တသမတို့ကြောင့်မတနိုင်မတနောထိုကဲ့သို့ယင်မှုခြင်းတွေကိုတခါလဲမရှိတော့ဘူးဖြက်စီးဖို့ပြထားတာဝိနာတံကိစ္ဆန္တိဝိနာတံဖြက်စီးခြင်းသို့ရောက်သွားတယ်ပျက်စီးခြင်းသို့ရောက်သွားပြီဘာမှမရှိတော့ဘူးမရှိတော့တဲ့အတွက်ကြောင့်မှသူ့ကိုဗါတဲ့တော့ မရနေမရဏောယင်မှုစေတယင်မှုစေယင်မှုတယင်မှုစေတသောရာဂမာနာတရားတို့ဤမွေစေတသောအစွမ်းတတ္တိကင်းရာဟောမွေစေတသောအစွမ်းတတ္တိကင်းရာအယူအမှုပြတ်သုံးကုံဆုံးရာနိဗ္ဗာန်ဆိုပြီးတော့အဲ့ဒါမရနေမရဏရဲ့အပွင့်အတိတ်ပဲပဲဒါအထာဂရတွေနဲ့ဒါကိုက်ညီတဲ့အပွင့်တစ်ခုပေါ့အဲ့တော့ဆိုလိုရင်းကမရနေမရဏကိုဦးဇင်းတို့နားလည်လားနားလည်ရမှာကမရဆိုတဲ့ယင်မှုခြင်းတွေကနေမရဏဆိုတာနိမရဏပေါ့ မရှိတာပဲအဲယင်မှုချင်းတွေမရှိတော့တာပဲအဲယင်မှုချင်းတွေမရှိဘူးဆိုတာဘာပြောတာတော့ဆိုတော့တခါလေဝိနာတံကိစ္စတိဝိနာတံပျက်စီးတည်အဖြစ်ဖြစ်ပျက်စီးခြင်းကိုရောက်သွားတာမရှိတော့ဘူးဆိုတာပျက်စီးကိုသွားတာဘာပျက်စီးသွားတော့မြောက်ခုနရာဂပေါ့လိုချင်မှုတွေပျက်စီးသွားတယ်မမညံဖုန်ညံပေါ့အတ္တမညံဖုန်ညံနဲ့ရာဂအစရှိတဲ့ကိလေသာတရားတွေကိုအကျွတ်မဲ့ပယ်တတ်လိုက်ပြီဆိုရင်သူကဖြက်စီးပြလိုက်တာဘာလို့ပြလိုက်တာ ဖြက်စီးပြစ်လိုက်တာပါဗျာဒါကြောင့်မလို့ဝိနာတံကိစ္စတိလို့ခေါ်တာဝိနာတံကိစ္စတိဝိနာတံပျက်စီးခြင်းသို့ကိစ္စန္တိရောက်ကုန်၏ဒီကရဲအဲ့ဒါကစားတဲ့တရားတွေယင်မှုစေတတ်ယင်မှုတတ်တဲ့တရားယင်မှုစေတတ်တဲ့တရားတွေဒီကရဲပျက်စီးသွားတာဒါကိုပြောတာအဲ့ဒါကိုမဒနေမတနာဒါနံပါတ်1ပေါ့နောက်တစ်ခုဆက်သွားကြရအောင်ပိပါဒဝိနယော မိဘာသာဝိနယောပိဘာသာတရားအလုံးတို့ကိုပယ်ရှားအပ်ရလည်းဖြစ်၏ဟောပိဘာသာတရားတွေကိုပယ်ရှားရဘာလဲပိဘာသာပိဘာသာတရားဆိုတာဘာလဲလို့မိတော့ပိဘာသာဆိုတာတဲ့ပိဘာသာဝိတုကာမတို့ကိုတောက်သုံးလိုခြင်းဟောဒါပိဘာသာ တကူဆိုလိုရင်းကတော့ပိဘာသာကိုဦးဇင်းတို့တက်တဲ့ဘာသာပြရင်စာလောင်ငတ်မုံနေတာပဲတောက်သုံးခြင်းနေတာပဲဘာကိုတောက်သုံးခြင်းလို့ဆိုဝိတုကာမဝိတုကာမတွေကိုတောက်သုံးခြင်းနေတယ်အာကာမဂုံအာယုံကောင်းကောင်းလေးဆိုလို့ရှိရင် အာအမြင်အာယုံ ကောင်းကောင်းလေးအကြအာယုံကောင်းကောင်းလေးအတွေ့အထိအာယုံကောင်းကောင်းလေးအနံ့ကောင်းကောင်းလေးအာအတွေ့အရသာကောင်းကောင်းလေးစသည်အပြင်ဒီဝတ္ထုအာယုံကောင်းကောင်းတွေကိုသုံးဆောင်ရင်းနေတာဒါကိုပြပါဒလို့ခေါ်တယ်နောက်တစ်ခုကကြတော့ကိရိတာအာယုံတွေပေါ့နော်ဒါတွေကိုလည်းခေါ်တယ်ဒါကြောင့်မလို့ဦးဇင်းတို့ပြန်ပြီးတော့နောက်အတိတ်ပဲတခုဒါကရာအဖွင့်နဲ့ပြန်ပြီးညီအောင်ထပ်အတိတ်ပဲပြီးတော့ဘယ်လိုပြီးတော့ ကာမဂုဏ်အာယုန်တို့ကိုတောက်သုံးလို့သောတဏှာအငတ်တရားတို့ဤပြည့်ပြားချုပ်ဆုံးရလည်းဖြစ်၏နိဗ္ဗာန်ဆိုတာအဲ့ပိပါဒဝိနယပဲပိပါဒဝိနယပိပါဒတောက်သုံးလိုမှုတွေကကုံဆုံးပြည့်စုံရာကိုဒါပိပါဒဝိနယလို့ပြောတာပဲအဲ့တော့နိဗ္ဗာန်ဒီနိဗ္ဗာန်မျိုးကိုမျက်မှောက်ပြုသွားတဲ့ပုဂ္ဂိုလ်ဒီအဲ့ရတ္တမရတ္တဘုံညာနဲ့ကိရိတာတွေအကုန်ကုန်သွားပြီဆိုအဲ့ဒီကိရိတာတွေကြောင့်ဟိုဟာလိုချင်တယ်ဒီဟာလိုချင်တယ်ဟိုဟာဖြစ်ချင်တယ်ဒီဟာဖြစ်ချင်တယ် အာဟိုလိုယာရုလိုချင်တယ်ဒီလိုဒီလိုယာရုလိုချင်တယ်ဆိုတာတွေရှိအောင်မလားမရှိတော့ပါဘူးခင်ဗျာမရှိတော့အဲ့ဒါတွေမရှိလို့ရှိရင်ဒကာကြီးတွေဒကာမကြီးတွေအဓိကကပြန်ချုပ်ပြောတော့လိုချင်နေလို့ပူပန်နေကြရတာဘာဖြစ်လို့လိုချင်နေလို့ပူပန်နေရတာပါဗျာလိုချင်လို့ပူပန်နေရတာခဏလောက်ကလေးတို့တကကြီးတကမကြီးအားလုံးပေါ့နော်စိတ်ထဲမှာငြိမ်ပြီးတော့အခုလိုချင်တယ်လိုချင်မရမှာမရမှာစိုးရိမ်နေတယ် ဟိုကလိုချင်တယ်လိုချင်တယ်လိုချင်တာမရမှစိုးရင်နေအဲ့စိတ်တွေရှိနေတာအဲ့ဒါကိုခဏလေးငြိမ်ပြီးတော့စိတ်ထဲမှာဒုံဒုံလေးချပြီးဘာမှမလိုချင်တော့ဘူးဖြစ်သမျှရှိသမျှကြုံသမျှနဲ့ပဲငါလက်ခံပြီးတော့နေတော့မယ်လို့ခဏလေးပဲတွေးကြည့်တာတခါကြီးတွေဘလောက်ငြိမ်းသွားလဲဆိုဘလောက်ငြိမ်းချမ်းသွားလဲဆိုအဲအဲ့ဒါဒီခုနကြောင့်မလို့ခုနပူပန်မှုတွေစိုးရင်တော့ကအရောက်မှုတွေဆိုတော့ခုနလိုချင်မှုတွေကြောင့်ဖြစ်နေတာလိုချင်မှုတွေကိုအခြေခံလို့ဖြစ်နေတယ် အခုဒီမှာအဲ့တောက်သုံးလိုတဲ့ကာမဂုဏ်အာယုန်တွေကိုတောက်သုံးလိုတဲ့ကာမဂုဏ်တွေကိုတောက်သုံးလိုလို့ဆိုတဲ့စိတ်ဓာတ်တွေပြက်စီးရာကုံဆုံးရာဖြစ်တဲ့နိဗ္ဗာန်နိဗ္ဗာန်ကိုရောက်သွားပြီဆိုလိုချင်တာမရှိတော့ဘူးတောက်သုံးချင်တာမရှိတော့မရှိတော့တဲ့အတွက်ကြောင့်ဘာဖြစ်တော့အဲ့အချိန်မှာဒါငြိမ်းချမ်းနေတယ်ဒါကြောင့်မလို့ဥပဒမနုဒတိအရာနိဗ္ဗာန်ကိုရည်ညွှန်းနေတာဒီနိဗ္ဗာန်ကြီးအဲ့လိုအငြိမ့်တက်သဘောရှိနေတယ်လို့ဒီလိုတို့တကကြီးဓမ္မကြီးအာယုံယူကြရအောင်အဲ့တော့ဦးဇင်းတို့ခက်မြန်မြန်လေးတော့သွားကြမှာပဲเนาะအချိန်ကနည်းလေးတော့လင့်သွားပြီထင်တယ် အဲ့တော့နောက်တစ်ချက်ကဗာလဲလို့မိတဲ့အခါကျတော့အာလယသမုတ်ကတော့အာလယသမုတ်ကတော့အာလယအလုံးတို့ကိုပယ်နှုတ်ရလဲဖြစ်၏အာလယအလုံးတို့ကိုပယ်နှုတ်တယ်ဗာလဲအာလယဘွာညိတွေပျော်ပါမိဝဲခံစားအပ်သောကာမဂုဏ်တရားတို့ကာမဂုဏ်တရားတို့ကိုပယ်နှုတ်အပ်ရလဲဖြစ်၏ဟောအဲ့တော်မှာညိကွက်တွေ့တာတဲ့ကာမဂုဏ်အာယုန်လေးဆိုတာကအဲ့ကာမဂုဏ်အာယုန်လေးကနံပါတ်၄ညိကပ်ပျော်ပါဖို့ရာအကြောင်းတစ်ခု နောက်ကမိဝဲခံစားဖို့ရာအကြောင်းတစ်ခု ဒီကာမဂုဏ်အာယုန်တွေခုနဆိုကြပါစို့စီးစိမ်ဥစ္စာဆိုတဲ့ကာမဂုဏ်ပေါ့ဝတ္ထုတွေပေါ့အဲ့ဒီစီးစိမ်ဥစ္စာဆိုတဲ့ကာမဂုဏ်ဝတ္ထုတွေကညှိကပ်ဖို့ရအကြောင်းပဲတခါကြီးလေကမကြီးတွေယာရုရှိတဲ့ပုဂ္ဂိုလ်ကယာရုပေါ်မှာမညှိကပ်ဘူးလားညှိကပ်ပါတယ်ဗျာညှိကပ်တာပဲအဲ့ယာရုလေးကပြုတ်သွားမှာစိုးရင်တော့ပဲအဲ့ယာရုလေးကပြုတ်သွားမှာစိုးရင်တော့မလုံတဲ့နာတွေမလုံမိလုံမိကုန်တာမရှိဘူးလားရှိနိုင်ပါတယ်ဗျာရှိတာပဲထို့အတူပဲမိမိမှာရှိတဲ့စီးစိမ်ဥစ္စာတွေကပျက်စီးသွားမှာကိုကြောက်တယ် ကိုကဘာဖြစ်လို့လဲအဲ့စီးတဲ့ဥစ္စာတွေမှာကန့်ညိနေတယ်စီးတဲ့ဥစ္စာတွေမှာစိတ်ကကန့်ညိနေတဲ့အတွက်ကြောင့်အဲ့စီးတဲ့ဥစ္စာတွေပြက်ပြားသွားမှာကိုမိမိကစိုးရင်စိုးရင်တဲ့အခါမှာအဲ့ဒီစိုးရင်မှုကိုအခြေခံပြီးတကားမလုံးတင်တာတွေမလုံးထိုက်တာတွေမိမိကလုံးမိပြန်ကိုဒီလိုဖြစ်တာဒါကြောင့်မို့လို့အခုဒီအာလယသမုတ်ဂါဒလို့ခေါ်တဲ့ညိတွယ်မျောပါမိဝဲခံစားအပ်တော့ကာမဂုဏ်၅ပါးတို့ကိုဘယ်နှုတ်အပ်ရလဲဖြစ်တယ်ဟောနိဗ္ဗာန်မှာကြအဲ့ကာမဂုဏ်အား၅ပါးညိတွယ်စရာအာယုန်တွေကိုပယ်နှုတ်ပြလိုက်ပြီမရှိတော့ အဲ့ပေါ်မှာမြစ်တွေရင်နေကန့်ညိခြင်းနေဆိုတဲ့စိတ်အစဉ်ပေါ့အစေးဓာတ်မရှိတော့ဘူးလို့ဒီလိုပြောတာဒါနိဗ္ဗာန်ကမ္မတုနောက်တစ်ခုဘုဒ္ဓမေတ္တရောဟောတရားတို့ဤပြည့်စဲရလည်းဖြစ်ဟောဟောတရားတွေကပြည့်စဲရဟောတုပစ္စည်းတာဟောတရားတွေကပြည့်စဲရဘာလဲဟောဟုတ်ကဆိုတော့ဦးဇင်းတို့ကမ္မဟောကိလေသာဝိပါကဟောတုဤပြည့်စဲရလည်းဖြစ်တယ်ဟောကမ္မဟောကိလေသာဝိပါကဟောဒီလိုဟောသုံးပါရှိတယ် အဲ့ဒီမှာဦးဇင်းတို့ကမ္မဟောဆိုတဲ့ဒီကုသိုလ်သင်္ခါရအကုသိုလ်သင်္ခါရဒါကကမ္မဟောလို့ခေါ်တယ်အဲ့ဒီကုသိုလ်သင်္ခါရအကုသိုလ်သင်္ခါရဒီခုနကိလေသာဟောကိုအခြေခံပြီးတော့ဖြစ်ပေါ်လာတယ်အဲ့ဒီအတွက်ကြောင့်ဒီကိလေသာဟောလို့ခေါ်တဲ့အဝိဇ္ဇာတဏဥပါဒံပေါ့နော်ဒီကိလေသာတရားတွေကကိလေသာဟောဖြစ်ပြီးတော့အဲ့ဒီကိလေသာဟောကိုအခြေခံပြီးတော့ကုသိုလ်ကောင်းကံအကုသိုလ်မကောင်းကံဆိုတဲ့ဒီကံတွေကပြုတော့ဒါကကမ္မဟောလို့ခေါ်တယ်အဲ့ဒီကိလေသာဟောနဲ့ကမ္မဟောကိုအခြေခံပြီးတော့ဝိပါကဟောလို့ခေါ်တယ်ဒီသဘောတရားတွေကထင်ရှားဖြစ်လာတာပဲလို့ဒီလိုလေးပဲသဘောကြရအောင် ဓာကြီးတွေကြားရသေးလားမသိဘူးကြားပါတယ်ဗျာဟောဦးဇင်းဒီကဒီကဟိုလိုင်းပြတ်သွားသလားသမုတ်ခါတာအာလယသမုတ်ခါတာနောက်တကဟိုတုပစ္စေတာဟိုတုပစ္စေတာအရာခုနပြောတယ်ဟိုတရားတို့ဤပြည့်စဲရဆိုတဲ့အခါမှာခုနကမ္မဟောကိလေသာဝိပါကဟိုတိပြည့်စဲသွားတယ်။ဘာကြောင့်ကမ္မဟောကိလေသာဝိပါကဟိုတိပြည့်စဲသွားလဲလို့မေးတဲ့အခါကျတော့ ကိလေသာကိုအခြေခံပြီးခုနကမ္မကိုဖြစ်တယ်အဲ့ကိလေသာနဲ့ကမ္မကိုအခြေခံပြီးတခါဝိပါကကိုဖြစ်တယ်ဒါပေမဲ့နိဗ္ဗာန်ကိုရတ္တမရတ္တဘုံနဲ့မျက်မှောက်ပြုလိုက်ပြီးဆိုခဲ့ရင်ဘာဖြစ်လာမလို့ဆိုတဲ့အခါကျတော့ကိလေသာတရားတွေကိုပယ်ရှားပြစ်လိုက်ပြီးကိလေသာတွေမရှိတော့ဘူးယန္တာဖြစ်သွားပြီးကိလေသာတွေမရှိတော့မရှိတော့ရင်ကိလေသာဟုတ်ကမရှိတော့ကိလေသာဟုတ်မရှိတဲ့ပုံကိုယ်တယောက်ကပြောသမျှဆိုသမျှဒီကံအရာမှမတည်တော့ဘူးသူကကိရိယာအရာမှပဲတည်တော့တယ်သူ့အတွက်ကြောင့်ဘာဖြစ်လာတော့ဆိုတဲ့အခါကျတော့သူက ကိလေသာကိုပြုတ်သွားတဲ့အတွက်ကြောင့်ကမ္မဟောဆိုတာမဖြစ်တော့ကမ္မဟောမဖြစ်ရင်ကိလေသာလည်းမဖြစ်ဘူးကံလည်းမဖြစ်ရင်ဝိပါကဟောဆိုတဲ့အကျိုးတရားတွေကိုဖြစ်လာအောင်မလားမဖြစ်တော့ဒါကြောင့်မလို့ဒုတကရေဒီကမရေရဟန္တာတွေပုဂ္ဂိုလ်ရှင်သူမြတ်တွေဒီနိဗ္ဗာန်ကိုမလေးစဉ်ဖိုးလေးစဉ်နဲ့ဒါမျက်မှောက်ပြုပြီးတဲ့အခါကိလေသာတွေပယ်ရှားလိုက်တော့ထိုရဟန္တာပုဂ္ဂိုလ်တွေကပြိဋိဗ္ဗာန်သုတိရဲ့နောက်ကွယ်မှာနောက်ထပ်တစ်ပံဖြစ်ချင်းဆိုတဲ့ဘဝတည်ရှိသေးလား မရှိတော့ပါဘူးခင်ဗျာမရှိတော့ဘူးဒါကိုပြောတာဒါဒီဒီကြောင့်မလို့ဒါနိဗ္ဗာန်ဒီဝတ္တုပစ္စည်းတော်ဝတ္တုပစ္စည်းတော်ဥပစ္စည်းတာဆိုပျက်စီးတာဟုတ်ဆိုတာကဟုတ်ပေါ့အဲ့တော့ဟောတရားတို့ဤပျက်စီးရာဝါကမ္မကိလေသာဟောကမ္မဟောဝိပါကဝတ္တုဤပျက်စီးရာလည်းဖြစ်တယ်ဟောဒါဂုံတစ်ခု ဟောနောက်တကတဏကယောတဏကုံခန်းရာလည်းဖြစ်ဤတဏှာဤကုံဆုံးရာတဏကယောတဏှာဤကုံဆုံးခုနလူကျင်မှုတွေ နဆိုရင်ပူပန်မှုတွေဆရာဒုက္ခတွေအလုံးတို့သည်ဒီလိုချင်မှုမှာအခြေခံနေတာဖြစ်တယ်အဲလိုချင်မှုမှာအခြေခံနေတဲ့အတွက်ကြောင့်ဒီလိုချင်မှုတွေပယ်ရှားသွားရင်လည်းပဲပယ်ရှားလိုက်နိုင်တဲ့နိဗ္ဗာန်ဒီအင်မတန်မှအေးချမ်းတယ်လို့ဒီလိုလဲမိမိတို့ကဒါအာယုံယူကြရမှာဖြစ်ဒါကြောင့်မလို့တဏခယောတဏဤကုန်ကရလည်းဖြစ်နောက်တခါဝိရာဂောကိလေသာအလုံးတို့ပျက်စီးရလည်းဖြစ်ဟောကိလေသာအလုံးတို့ပျက်စီးရာ ဒါစောစောတည်းကဦးဇင်းတို့ဝိဒါကကနိဗ္ဗာန်ငယ်စအဖွင့်ထဲမှာလည်းကပါပြီးသားကိလေသာအလုံးတို့ဤပျက်စီးရာတတ္တဝါတွေလောကမှာကိလေသာတွေကြောင့်တတ္တဝါတွေဆင်းရဲဒုက္ခတွေရောက်နေကြရတယ်ပူပန်ကြရတယ်။အော်ကိလေသာတွေရဲ့ပျက်ဆုံးရာနိဗ္ဗာန်ဒီဘလောက်ငြင်းအေးမလဲဒါလေးကိုမိမိတို့ကအာရုံပြုကြရမှာဖြစ်တယ်။အော်နောက်တစ်ခုကြတော့နိရောဓဟောဒုက္ခတို့နိရောဓဟောဒုက္ခတို့ ချုပ်ရလဲဖြစ်၏။ဟောဟောဒုက္ခတို့ချုပ်ရနိရောဓ ဟုတ်ပေါ့ခုနဆိုတဲ့ဟိုကိတ္တကမ္မဟိုဆိုတဲ့ဒီလိုဟိုတရားတွေဆင်းရဲဒုက္ခတန္တရာဟိုတရားကြီးကိုတန္တရာဟိုဆင်းရဲကြီးကနေပြီးတော့ဒါငြိမ့်အေးသွားတဲ့တရားပဲတန္တရာဟိုဆိုတာမရှိတော့ဘူးဆိုကြပါစို့ယန္တာမထေရမြတ်တို့ဤပြိဋိဘန္နာသုတိရဲ့နောက်ကမှာပရိသန်တွေတပံဖြစ်ခြင်းဆိုတဲ့ဘဝတည်းမရှိတော့ဘဝတည်းမရှိတော့တဲ့အတွက်ကြောင့်အဲ့ဘဝတည်းကိုအခြေခံပြီးရလာမယ်ဆင်းရဲဒုက္ခတွေချုပ်ငြိမ့်မသွားဘူးလား ချုပ်ငိမ့်သွားပါတယ်ချုပ်ငိမ့်သွားတယ်အဲ့လိုချုပ်ငိမ့်သွားတဲ့အတွက်ကြောင့်လည်းသူ့ကိုនិရောဓလို့ခေါ်တယ်ဘုဒ္ဓခါတို့ဤချုပ်ငိမ့်ရာဒါကြောင့်မလို့သူ့ကိုဘုဒ္ဓခါဤသူ့မှာမရှိတော့ဘူးဟောနောက်တစ်ခုနိဗ္ဗာန်ဘုခတ်တဲ့ငြိမ်းရာလည်းဖြစ်၏ဟောနိဗ္ဗာန်ဘုခတ်တဲ့ငြိမ်းရာလည်းဖြစ်၏ဒီနေရာမှာတရားကြီးဒီကမိုက်တို့အဲ့နိဗ္ဗာန်နိဗ္ဗာန်နဲ့ပတ်သက်လို့အပုဂ္ဂန်တဲ့ခြုံငင်းရာဆိုတဲ့ဇာလေးတစ်ခုကိုတရားကြီးဒီကမာကြီးတွေကိုကျွန်တော်ကဟို ပေးလိုက်ခြင်းတာပေါ့နော်အဲ့ဒါဘာလဲဆိုတော့ဒီမှာနိဗ္ဗာန်နဲ့ပတ်သက်လို့ဖွင့်ထားတဲ့အပုဒ်ကလေးတစ်ခုရှိတယ်အဲ့ဒါဘာလဲလို့မိတဲ့အခါကျတော့တဘေပရိလာဟော နိဗ္ဗာယန္တိဟောတဘေပရိလာဟောနိဗ္ဗာယန္တိတဘေခတ်သိမ့်ကုန်သော ပရိလာဟောပူပန်ခြင်းတို့ကိုနိဗ္ဗာယန္တိငြိမ်းစေတတ်၏နိဗ္ဗာန်ဆိုတာခတ်သိမ့်ကုန်သောပူပန်ခြင်းတွေကိုတဘေပရိလာဟာဟော တဘေခသိမ့်ကုန်သောပရိလာဟပူပန်ခြင်းတို့ကိုနိဗ္ဗာန်ယန္တိငြိမ်းအေးစေနိုင်၏ဟောနိဗ္ဗာန်ဆိုတဲ့အငြိမ်းချာကြီးကိုဒကာကြီးဒကာမကြီးတွေမှတ်မျောပြီးတော့ခုလိုပေါ့အာယုံယူပြီးတော့ကြည့်တတ်တဲ့အခါမှာယနေ့မိမိတို့ကပစ္စုပန်ကြုံတွေ့နေရတဲ့ပူပန်ခြင်းတွေနဲ့တိုင်းတာပြီးကြည့်ရတယ်ဒီခါဒီမှာဦးဇင်းတို့အပူနဲ့အေးဆိုတာအေးကိုသိကြည့်ရင်အပူနဲ့တိုင်းကြည့်ရင်အေးဆိုတာမသိတာဟုတ်လားသိတာပါသိတာတလို့ပဲအဲ့လိုပဲအခုလည်းပဲဦးဇင်းတို့ကမလုပ်ရတော့ဆိုတော့ ဒီနိဗ္ဗာန်ရဲ့အေးငြိမ်းမှုကိုသိကြည်ရင်မိမိတို့ပြစ္ဆုတ်ပံဘဝတွေကပူလောင်နေရမှုတွေကိုမိမိတို့ကပြန်ပြီးအရင်ဆုံးအာရုံယူရတယ်။အာရုံယူပြီးတဲ့အခါမိမိတို့ဘဝတွေမှာအခုလိုအကြောင်းမျိုးမျိုးကြောင့်ပူပန်နေကြရတယ်ဆိုရင်ကြောင်းကြစိတ်တွေနဲ့ပူပန်နေကြရတယ်ရှိတယ်။အမှငါအိုးငါအိမ်ဒီတွေ့လဲပူပန်ရတယ်။ငါတိုင်းငါပြည်ဒီတွေ့လဲပူပန်ရတယ်။ငါသားငါသမီးဒီတွေ့လဲပူပန်ရတယ်။ဟာပူပန်လို့တခိုက်ကြီးတကမာကြီးတွေစုံသေးလား။မစုံနိုင်ပါဘူးခင်ဗျာ။ မဆုံးနိုင်အောင်ပူပန်နေကြရအဲ့ပူပန်မှုတွေကိုဥစွာပရမမိမိတို့ကအာယုံယူရတယ်အာယုံယူပြီးတဲ့အခါဒါဝေပရိလာဟနိဗ္ဗာယံတိတပ်ပေကသိင်ကုန်သောပရိလာဟအခုမိမိတို့ပူပန်နေရတဲ့ပူပန်ခြင်းမျိုးတွေမိမိတို့ပူပန်နေရတာတွေရှိတယ်လေအဲ့ပူပန်နေရတာတွေကိုဗါတဲ့တော့ဒါဝေကသိင်ကုန်သောပရိလာဟပူပန်ခြင်းတို့ကိုနိဗ္ဗာယံတိငြိမ်းစေနိုင်။အော်နိဗ္ဗာန်တရားဆိုတာအခုငါတို့ပူပန်နေရတဲ့ပူပန်မှုတွေအလုံးကိုငြိမ်းပြစ်နိုင်တာပါလားလို့ ဒီလိုလေးအာယုံယူပြီးတော့အဲ့အငိမ့်တဲ့သဘောပေါ့အငိမ့်တဲ့သဘောကိုအာယုံယူငါတို့မှာပူလောင်နေရတယ်ပူပန်နေရတယ်စိုးရင်နေရတယ်အဲ့စိုးရင်ကြောင့်ကြောင့်ပူပန်မှုတွေအားလုံးကိုနိဗ္ဗာန်ဆိုတဲ့ဒီအတ္တင်္ခရာတရားကြီးကငြိမ့်အေးပြီးစီနိုင်မလားလို့ဒီလိုလေးအာယုံယူပြီးတော့နိဗ္ဗာန်ကိုနှလုံးသွင်းဆင်ခြင်နေတဲ့သူတော်ကောင်းတယောက်တဏ္ဍာမှာအင်မတန်မှငြိမ့်အေးမှုတွေဖြစ်မလာဘူးလားဖြစ်လာနိုင်ပါတယ်ခင်ဗျာ ဖြစ်လာနိုင်တယ်အဲ့လိုအာယုံပြုကြရမယ်ဒါနိဗ္ဗာန်ရဲ့ဂုံပုတ်ကလေးတွေပေါ့ကောင်းပြီအဲ့တော့ဦးဇင်းတို့ဒီအကမတာရတုတ်တံမှာလာတဲ့ပေါ့ဒီနိဗ္ဗာန်နဲ့ပတ်သက်တဲ့ဂုံဘုတ်ကတော့ဦးဇင်းတို့ဒါကုံသွားပြီယရိဓမ္မရနိမ္မဒနောပိပါဒဝိနေလျောအလယသမုတ်ကတော့ဥတုပစ္စေတော်ဒနကယောဝိရကောနိရောဓနိဗ္ဗာန်ယေဘိကဝေဝိတကိတမိပတနာအဂိတိပတနာ အဂေကောဘာနာပဒနာနဧကောဝိပါကောဟောတိဘေကဝေจิตယံတို့ရေခြင်းမျိုးကောင်းသာမျိုးကောင်းသမီးတို့သည်ဝိရာဂေရာဂတရားအလုံးစုံသောကိလေသာတရားတို့၏ပြည့်စုံရာဓမေနိဗ္ဗာန်တရားကိုပဒနာကြည်ညိုခြင်းရှိကြလေကုန်၏တေထိုကိလေသာတို့၏ပြည့်စုံရာနိဗ္ဗာန်တရား၌ကြည်ညိုခြင်းရှိကြကုန်သော မျိုးကောင်းသာမျိုးကောင်းသမီးတို့သည် အကေအမြတ်ဆုံး၌ပဒနာ ကြီးညိုကြသောပုဂ္ဂိုလ်တို့ကြီးညိုကြသောသူတို့မြည်ကြလေကုန်၏အကေအမြတ်ဆုံး၌ပဒနာ၌ကြီးညိုခြင်းရှိကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့အားအကောဝိပါကောအတာဆုံးအမြတ်ဆုံးသောအကျိုးတရားသည်ဟောတိစင်စစ်မသွေဖြစ်ပါ၏တော်တည်း သာဓုသာဓုသာဓုပါဗျာပတ္တမနုတ်တိလို့ခေါ်တဲ့နိဗ္ဗာန်တရားတော်အမြတ်ကြီးကိုမိမိတို့ခုလိုပေါ့ဈာနာခြင်းမှတစင်စွန့်နိုင်သလားဒါတုတ္တဝတိနာအခုလိုကြားနာတယ်လေ့လာတယ်မှတ်သားတယ်အဲ့လိုကြားနာလေ့လာမှတ်သားပြီးတဲ့အခါကျဘာလို့ဘလို့ ကြိုးစားပြီးတော့နှလုံးသွင်းဆင်ခြင်ကြရမယ်အဲ့လိုနှလုံးသွင်းဆင်ခြင်လို့ရှိရင်ဒါဥပသမနုဒတိဖြစ်ပြီတဲ့အဲ့လိုဥပသမနုဒတိဖြစ်တဲ့အခါဘာဖြစ်တော့အဲ့လိုဥပသမနုဒတိကိုနိဗ္ဗာန်ရဲ့ဂုဏ်မုတ်တွေကိုအာယုံယူပြီးတော့ဒါပွားများနေတဲ့သူတော်ကောင်းတရားရရှိနိုင်တဲ့အကျိုးပေါ့ဒါဦးဇင်းတို့နိဗ္ဗာန်ရဲ့ဂုဏ်မုတ်တွေကတော့ရှိသေးတာပေါ့သို့တော်လည်းဒီနေ့တော့ဒီမှာပဲဦးဇင်းတို့အဆုံးသတ်ကြရအောင်အဲ့တော့အဲ့လိုနိဗ္ဗာန်ရဲ့ဂုဏ်ဘုတ်တွေကိုကြိုးစားအာယုံပြုပြီးတော့စင်ရင်တဲ့သူတော်ကောင်းတယောက်ရရှိနိုင်တဲ့အကျိုးကဘာလဲဆိုတော့ ဣမိသာဗနာဥပါတံဥပါတမနုတတေအနုယုံသံတော်ဘိက္ခုဒုက္ခံဟောတိဒုက္ခံပရိပုဇ္ဇတိအဲ့လိုဥပါတမနုတတိကိုတဲ့ပွားများအထုတ်နေတဲ့ဒါရဟန်းတော်တပါသို့မဟုတ်အမျိုးကောင်းသားအမျိုးကောင်းသမီးတယောက်ဒီဘာဖြစ်တယ်တော့ဒုက္ခံတပဒုက္ခံဒုက္ခံသူပတိဒုက္ခံချမ်းသာသောသူပတိအိစရာဤကောင်းကောင်းအိပ်ပျော်တယ်တဲ့တခါကြီးတခါကြီးအိပ်မပျော်ရင်ဘာကမ္မထံကိုပွားများရမလဲ ဥပဒမာနုတ္တိကိုပွားများပါမယ်ဗျာဥပဒမာနုတ္တိကိုပွားများရင်အဲ့ဒါကောင်းကောင်းအိပ်ပျော်တယ်တဲ့အဲ့ဒါအိပ်စေနောက်တစ်ခါကျတော့ဘာဖြစ်တယ်တော့ဒုက္ခံပရိဘုဒ္ဓတိချမ်းသာစွာနိုးရတယ်ချမ်းချမ်းသာသာနဲ့အိပ်ရတာနိုးတယ်နောက်တစ်ခါတတိန်ရိယောဟောတိဟောနောကတီကြီးလာတယ်အိန္ဒြေတီကြီးလာတယ်တခါတည်းကြောက်ကြောက်လန့်လန့်နဲ့ထိတ်ထိတ်တန့်တန့်နဲ့သမင်တကောင်တခါတည်း ဟိုမုတ်ဆိုးတွေဝိုင်းထားခံရတဲ့တမင်တကောင်လုံးထိတ်ထိတ်လန့်လန့်ဒီလိုမျိုးမရှိတော့ဘူးတဲ့တီတီကြီးကြီးနဲ့ရှိလာတယ်နောက်တခါတန္တမနောဟိရောတပ္ပတမနာကတောဟောဒါကလည်းဟိတိဥတ္တပ္ပတရားတွေတခါတည်းတီးလာတယ်အရွှဲကြောက်တွေတီးလာတယ်ပြီးတဲ့အခါပါသာတိကောကြီးညိုဘွယ်ကိုစောင်းလာတယ်အာယဟန်တန်ဃာတွေပြောရင်တော့ကြီးညိုဘွယ်စောင်းလိုက်တာတီတီကြီးကြီးနဲ့အာလူလူချင်းချင်းပြောမယ်ဆိုတဲ့တခါလေလေးစားတိုက်လိုက်တာအယုသေးခံလိုက်တာ တရားကြီးတရားမကြီးတွေကြည့်ပေါ့တချို့ပုံကိုယ်တွေအင်မတန်တီတီကြီးကြီးမရှိဘူးလားအမျိုးသားပဲဖြစ်ချင်းဖြစ်မယ်မျိုးသမီးလည်းဖြစ်ချင်းဖြစ်မယ်တိုးတော်လည်းပဲသူတို့ရဲ့တီကြီးမှုဒီလူအများရဲ့လေးစားကိုမခံတိုက်ဘူးလားလေးစားခံတိုက်ပါတယ်ဗျာလေးစားခံတိုက်တယ်တချို့ကြလို့မဟုတ်ဘူးတခါတည်းယာတုတွေကြီးတွေယူထားပေမဲ့လေလေးစားခံတိုက်တဲ့ဂုံအင်္ဂါရှိခြင်းမလဲရှိတာဟုတ်ပလားအဲ့တော့ကိုဦးဇင်းတို့ဒီမှာဆိုလို့ရှိရင်ဥပဒမနုတ်တိကိုပွားများပါတဲ့ဒုဒကကြီးတွေဒကမကြီးတွေလူအလေးသားမခံတိုက်ဘူးလား ခံတိုက်ခြင်းပါတယ်ဗျာအေးခံတိုက်ကြတယ်ကောင်းပြီအဲ့လိုပေါ့ပါသာတိကောကြီးညိုဘကူဆောင်းလေနောက်တကပဏိဒာတိပဏိဒာတိပဏိတာတိမုတ်တိကောဟောအဲ့မှာကျတော့ तू ကဒီအပိုင်းနေမှာဆိုတော့တခါလေ तू ကဘာဖြစ်လာလို့ဆိုတဲ့အခါကျတော့မုံမြတ်လာတာမုံမုံမြတ်မြတ်ဖြစ်လာနောက်တခါဘာဖြစ်လို့ဒါယမဇာရိနံကရုဇာဘာဝနီယောဇာအဲ့မိမိနဲ့အတူနေတဲ့ပေါ့ ဦးဇင်းတို့ရဟန္တာငါးဒီမှာကြတော့ဘယ်လိုသုံးလို့ဆိုတော့တာပြမစာရိဏဆိုတာသတင်းသုံးပေါ်လို့သုံးတယ်ဥပမာသတင်းသုံးပေါ်အချင်းချင်းပေါ့နာတရားအထုတ်တယ်ဆိုတရားအထုတ်ပေါ်အချင်းချင်းပေါ့ဥပမာအလုပ်လုပ်တယ်ဆိုအလုပ်ထဲမှာရှိတယ်လုပ်ပေါ်ကင်ပဲအချင်းချင်းပေါ့ဒီလိုပြောတာအဲ့လိုအချင်းချင်းကဘာဖြစ်တယ်တော့ဂရုဘာဝနီယောတခါလဲဘာဖြစ်တယ်တော့လေးလေးစားစားနဲ့ဖြစ်လာတယ်နောက်တခါမေတ္တာတွေတက်ဝင်လာတယ်တဲ့ဒါဒီဥပဒမနုဒတိကဂုံကြီးပဲဒါကြောင့်မလို့ နောက်ဘာဖြစ်တော့ဒါရိဏဆိုတော့မကဘူးအဲ့လောက်နဲ့မကဘဲနဲ့ဒီဥပဒမနုတ္တိကိုပွားများနေလို့မညံဘုံညံကိုတခါတည်းစိုက်တဲ့ဒီမပွားများနိုင်အောင်မှပဲတဲ့သူဂရိပရာယနော ဟောတိကောင်းရာသူဂရိကိုတော့လာရောက်ရတယ်ဒါဥပဒမနုတ္တိရဲ့အစွမ်းရည်ပဲဒါကြောင့်မလို့ဒီလိုဂုံရည်တွေအကျိုးကျေးဇူးတွေကြီးမြတ်လှတယ်ကောင်းကောင်းအိပ်ပြောမယ်ကောင်းကောင်းအိပ်ရာကနိုးရမယ်အစရှိတဲ့ဂုံရည်တွေနဲ့ပြည့်စုံနေတယ် လူအများကအလေးစားအကြည်ညိုကိုခံလိုက်တယ်ဒီလိုဂုဏ်ရည်တွေနဲ့ပြည့်စုံနေတဲ့ဥပဒမနုဒတိကို ကိုစီကိုစီပွားများကြိုးစားအားထုတ်လိုက်ကြဂုဏ်ရာတည်းသာဓုသာဓုသာဓုပါဗျာ